ကျေးဇူးရှင်မဟာဗုဒ္ဓမြတ်ဆရာတော်ဘုရားကြီး1362ခုဒုတိယဝါဆိုလဆန်း12ရက်24ရက်9လ69ခုစနေနေ့တွင်ဟောကြားအပ်သော အကွတ်တရားတော်ဟောခဲ့တဲ့တရားပနေရရှိပြီတော့လေးရက်ဗျာလေးရက်ကတော့လမ်းမဆုံးသေးဘူးလားဘာသာပြောလို့တော့ထုံးရဆိုဗျာမတော်ခြင်းတွေသားမှာသိဦးဟင် ဒုက္ခကတော့ဖုံးမိမဟုတ်ဘူးလားဒါတရားဓမ္မတွေကတော့မဖုံးတာဟင်တို့တော့ဖြာရဲရဲအခွတ်တော်ကြီးသေးတာပဲအခုပစ္စည်းပါဖြစ်ပါတော့တောင်းနေရက်ပြီးရင်ဒီတိုက်ထားသလားဘာလို့တော့ဘာဖြစ်လို့တော့အေးအဲ့ဒီတိုက်ခဲ့ငါရဲ့အတွက်လဲကုကြအောင်တို့ဟုတ်ခလားဟေးဟေးပြီးတော့တို့ ရွှေဘောမြတေးမရှိဘူးလားဗျရွှေဘောမြတေးဆိုတာလေဆိုတို့ပရဲ့တို့ပြောတာတယ်နော်အဲ့ဒါကြတော့ရွှေဘောမြတင်ပြီးဒီတိုင်းရတာလားသုံးကုန်မထားရဘူးလားအေးသုံးကုန်ထားရသေးတာပဲဗျအဲ့တော့တရားမှာလည်းနေကုန်းသူနှခမ်းတာဘဝရှိအပ်သည်ဟုတ်ကလားဗျအဲ့တော့တို့သာသနာတော်မှာအဲအရေးကြီးတဲ့ကိစ္စသုံးခုရှိတယ်တဲ့ ဟုတ်ကလားဗျာအဲအဲ့ဒါကိုဘုရားရှင်ကအပမာဒသုံးမျိုးလို့ဟောထားတယ်နော်ဟင်တို့ဝေယဓမ္မသင်္ခါရဒါလည်းဘုရားအပမာဒတင်တယ်သူဘလောက်ထိရေးကြည့်လို့ဆိုသူပြိဋိဘာသံဃာနိဘုရားလိုပြောတာပေါ့လေဗမာလိုတော့ပေခာနိပေါ်ရာဟင်အဲ့ဒီချိန်လေးတော့ဟန္တာတာနဲ့သိခဝေအာမန္တရာမေရောဝေယဓမ္မသင်္ခါရ အပမတေနာဗံပါတိတာပြောပြီးသွားဘူးလားဟင်ပရိနိဗ္ဗာန်ဒေဂာနည်းလေးတောင်းမှာသွားအဲ့တော့သူ့45ပါဒီကိစ္စကဘယ်လောက်မှာခဲ့သလဲအချိန်ပေါင်းဘယ်လောက်ရှိသလဲပါဖြစ်လို့တော့ပါလို့တော့ွယ်တို့ပြုပြင်လို့ရတဲ့ဟိုဘဝတို့ဖိဖိန်တို့အကုန်လုံးဟာပြက်တဲ့သဘောပဲရှိတယ်လို့ပြောတာတယ် ဟုတ်ကလားလုံးလို့ရတာမှမများပြက်မှလို့ပြောတာမဟုတ်လားအဲ့တော့တို့ဒီလူဘဝကောကံနဲ့ထောက်တည်ထားတာမဟုတ်လားမပြက်ဘူးလားနတ်ဘဝကောဟိသာသူကံကုတုကပွားတာတင်တယ်ဟဲ့ဓမ္မဆိုတဲ့ကံကုတုကောအပြက်မှာပဲဟုတ်ကလားဗျာအပြက်မှာကြီးတဲ့30ပုံသားပဲကံနဲ့ပြုလုပ်ထားတာစိတ်နဲ့ပြုလုပ်ထားတာဥရုအာရသင်္ခါရ၄မျိုးနဲ့ပြုလုပ်တာမှလည်းပြက်ပါရှိတယ်တဲ့ဟိ အဲ့တော့ကွာမင်းတို့လှုပ်ထားတယ်မှန်မများပြက်မာတွေကြီးတယ်လို့ပြောသွားတာတင်တယ်ဒါလည်းမမေ့နဲ့ကွာတဲ့ဟုတ်ကလားဟေ့ဘာဖြစ်လို့တော့ဒုက္ခအပြက်မေ့နေတော့နေဖို့တာဟိုလုံနေကြတယ်ပေဖို့ဘသူလုံပြီးတော့ဟုတ်ကလားကိုကြီးဟိုဘိုင်းမင်းနဲ့လဲပြီးသွားတာတောင်ကိုနဲ့မဆိုင်တလို့ကြီးဟင်ကိုအေးကြီးဟိုထမ်းထုတ်သွားတောင်ငိုလားဗျခြေမျိုးမဟုတ်ငိုတောင်ကိုငေါ့ကြည့်ပြီးရောတယ်ဟုတ်တယ်နဲ့ဟဲ့အဲ့သူသေးတာကိုနဲ့ဘာဆိုင်တာမှလို့ဆိုတော့ အဲ့တော့တို့တစ်သက်လုံးလုံးဟာနေဖို့ပဲလုပ်နေသေဖို့လုပ်ပြီလားဟုတ်ကလားမသေးတော့ဘူးတဲ့လားဟုတ်ကလားသေပဲနည်းပဲစိတ်နဲ့ပြီးမလို့တို့နောက်ဆုံးစိတ်ဟာဒုတိယဘဝကျုပ်ပြီးမယ်အဲ့တော့အဲ့နောက်ဆုံးစိတ်ဘယ်စိတ်နဲ့ပြီးမလို့အခုအခုချိန်ကပြီးရရတယ်အဖို့ကပါလားဟင်ဟင်ဟင်အဲ့တော့တို့နေဖို့ပဲလုပ်နေသေဖို့လုပ်သေးဘူးဟုတ်ကလားဗျာအချိန်ကြီးလေးဟိုတာကျွေးမှုမရကျွေးမှု ဟိုသူများကိစ္စတွေပဲလုပ်လာကိုကိစ္စလုပ်ပြီဗလားဆက်သူများဘိုးကြီးတဲ့ကိုဘိုးပါကြီးတော့ငါသားငါသမီးမဆိုထားနဲ့ကိုကိုကြီးတောင်ထားခဲ့ရမှာထင်မလားဟင်ဥရုပိုင်နဲ့ပြည်စီဥရုပြအားခဲ့ရမှာထင်ဟဲ့ဥရုသားရုပ်တယ်နဲ့ဟုတ်ကလားဗျာအဲ့တော့တို့နေဖို့ပဲလုပ်နေပေဖို့မလုပ်ပေးဘူးဒါမှမဟုတ်လေဝေယဓမ္မသင်္ခါရအပြက်ကိုမင်းတို့တတိထားကြပါကွာဒါတော့လားဟုတ်ကလားဟဲ့ဟင် ဟုတ်ကလားဗျာအဲတို့ဒီစုပ်ပန်နဲ့ပြောရင်လေတို့လုံနေတာတွေကအဖြစ်တည်တယ်လုံတာတယ်ရက်အောင်လုပ်သူဘယ်နည်းအောင်ရှိတော့အဲ့တော့ရွှေတွေဖြစ်အောင်လုပ်တာအင်းဘယ်ကဝิญညာကဆိုဘာကြံတော့ခန္ဒီသဘာတိကောအခုထဲတိကောအဲ့တော့အဲ့တော့ဒါလည်းဖရာကမင်းတို့ဖြစ်ကြီးရဲ့ကုန်းကြုံလုပ်နေတယ်ကွာအပြက်လည်းပြန်ကြည့်ကြအောင်ဒါလည်းပါတယ်လေဟင်ဟင်အဖြစ်လုံရင်လုံရင်လည်းပဲနေတော့ပြက်လာတယ်ဟင် ဟေးဟိုတို့သာရာတော့တာပြုတ်လာပြင်တာအင်းပြီးတယ်လားပူပြီးလှမလားလို့ပြင်တာထင်တယ်ဟဲ့ဟေးပြင်းပြင်းနဲ့ပဲလည်းတော့ပြက်လိုက်ညာထင်တယ်ကဲပဲလည်းတော့အဲ့ဒါကိုဝေယဓမ္မနဲ့ဒါပထမအပမာဒထင်တယ်ဒုတိယအပမာဒကတရဏဂုံအပမာဒထင်တယ်အဲတရဏဂုံအပမာဒကလည်းတိနာပေးတိုင်းပေးတိုင်းစိတ်ခါတင်တိုင်းတင်တိုင်းသူ့အများအားပြည့်ပေးတယ်မင်းတို့ကွာဒီသုံးခုတည်းဟိုမမိတ်တာနဲ့ကွာဆိုဒါလည်းရေးကြည့်လုံးလို့ထင်ဟုတ်ကလား ဒါလည်းဒုတိယအပမာဒထင်ဗျပြီးတော့တို့တတိယအပမာဒရှိသေးတယ်ဒုံလဘလေဒုံလဘကလည်းအမြဲတမ်းဒီဒုံလဘတရား၅ပါးကိုအပမာဒဖြစ်နေဟောတာတယ်ဘုရားကကြာနဲ့တရားတော်ကိုသူ့ဝင်နေရသူ့အတွင်းဣစ္ဆာတရားလိုက်လို့တစ်ချိန်နဲ့ပုံမဟောပါဘူးဟုတ်ကလားတို့ဒီဒုံလဘဆိုတာပါဠိလိုပြောတာပေါ့ညာဗမာလိုတော့ဟိုရာတောက်ရခဲခွင့်ရေးတယ်ဟင်ဒုံလဘ၅ပါးကလေဘုရားကျင့်နိုင်ပွင့်သလား ဟင်ပြီးတော့တို့ပါလားကွယ်ဟိုကဘာတွေတီးလိုက်ပြက်လိုက်တီးလိုက်ပြက်လိုက်အကျိန်ပေါင်း၄အပင်ချီနဲ့ကဘာတသိမ့်ထင်တယ်ဟုတ်ကလားဒါမှဘုန်းကြီးဘုရားဘယ်လောက်တုံးလဲနေကြည့်ကြည့်သူမဟုတ်ဘူးလားဒါသူတဲ့လောက်ကရောမဲ့ဗျာမောလိုက်တာဗျာဒီပလဲတွေတို့တပူပဲတွေ့ဘူးဟန်သူပါတယ်ဟင်သူများဒီမှာ၂ဖက်ရှိပူရဟင်ဟိုတို့ဒီမင်္ဂလာသာရင်လေဟုတ်ကလားဘုရားရှင်ဟိုတို့ပါရမီဖြည့်တာ အဲ့တော့တို့ဒီကဘာတွေကဘာတွေဖြစ်လိုက်ဟိုတခုဖြစ်လိုက်တယ်ဆိုတန်မုံများပါတယ်ဗျာကဘာကတန်လေဟုတ်ကလားအဲ့ဒါမျိုးလေးအပင်ချီသွားရေတွက်လို့မရတာလေးချိန်ကိုဖလို့ပြီးဘလောက်ပြတ်သွားတယ်လို့ရေတွက်လို့မရတာလေးချိန်ရေတွက်လို့ရတာတသိန်းအဲ့တော့လေးသိန်းချိန်နဲ့ကဘာတသိန်းမှာဖျားတသိန်းလောက်ပွင့်တယ်ဆိုဖျားဖောက်ပွားတယ်ခုတသိန်းတောင်ရှိတာတပေါင်းလောက်ကောတထောင်လောက်ကောတရားလောက်ကိုနည်းနည်းတော်သေးခုဘလောက်တော့ဟုတ်ကလား တက်ဘလောက်ကြာတော့ဒါမှမဟုတ်တုံးကပါဟင်အဲ့တော့ဖျားပွင့်နေပြီတို့အပယ်လေးပုံရောက်ပြီဘယ်နဲ့လုံးမလို့တိရိစ္ဆာန်ဘဝတရားမှလူတစ်ဘဝရမှာလေအဲ့တော့ဟိုတိရိစ္ဆာန်မျိုးတွေနဲ့လူမျိုးတွေလည်းပြီးခဲ့တဲ့ရက်ကခွက်ပြပိတ်ပြီတင်တယ်ညတရားလို့အိမ်နာပါပိတ်တုံးအဲ့ဒါမောဟမျိုးသိဟုတ်ကလားအဲ့အိပ်ကြောရင်းနဲ့သွားအဲ့တိရိစ္ဆာန်တန်းလို့နေကောဟိုလောဘကလည်းကြိုက်မှလာတာဟုတ်ကလားဗျ အဲ့ဒါပိတာမျိုးသိတယ်နဲ့ဟဲ့အင်းဒေါသကလည်းမခံရင်မှလာတာသူလှုပ်ချင်တာလေးလှုပ်ပြီးကြောင်သွားတာမောဟကတော့အမြဲတမ်းတတိမရှိတဲ့ဟာမောဟမဟုတ်လားအဲ့တော့နေရောနေတစ်ပိုင်းရောမောဟဘယ်လောက်ကြီးကျိုးထားတော့တိဋ္ဌာမျိုးသိပောက်ကလာဟေးအဲ့တော့လူမျိုးသိဆိုတာမှောင်နဲ့လက်တဲ့ဟိုကျဲလောက်တောင်မရှိဘူးတို့ထွန်လောင်းချိန်လေးကောင်းစိတ်ဝင်နေချိန်လေးထင်တယ်ဟဲ့တယောက်နဲ့တယောက်ပေးတာကန္နာဒါကောင်းစိတ်ဝင်နေတာထင်တယ်ဟဲ့လူမျိုးသိလေးလေဟင်ပြီးတော့ဘုရားအာယုံပြုခြင်း ဟုတ်ကလားဘုရားသွန်တော့ကချင်းဒါတော့ပဲရှိတယ်ထင်ဟဲ့အဲ့ဒီချိန်တောင်တို့တနည်းစစ်ခဲ့ပြီပဲဩကာသတစ်ပုံလုံးဘုရားစီတီရောက်ကလားဟင်အဲ့ဒီတည်းအားတောင်တိဋ္ဌာမျိုးတရားဘလောက်နှုတ်ယူတယ်လဲအဲ့တော့လူဖြစ်ဖို့ဘလောက်ခဲရင်တော့ဟုတ်သူလည်းကြားပါပြီသိတယ်လားလူဖြစ်တဲ့ဘုရားနဲ့ကြုံတယ်ယုံအောင်ပါကိုဗျာခုပဲဘုရားယုံသူနဲ့မယုံသူပါပါကြဘယ်ကများနေတော့ ဘေးကဲတရာဖြစ်ဖို့ကမခဲရင်ဘူးကဲတော့ဘုရားယုံနေထားပါအောင်သူကျင့်နာတွေကိုနားဝင်နေပဲထားပါအောင်ပါပိပိတဆိုတာသင်္ကန်းပတ်တာပြောတာမဟုတ်ဘူးအာယုံကနေအလွတ်ကျွတ်ထွက်နိုင်တာကိုပြောတာငရုတ်တိစာရင်ကငရုတ်တိအရသာကမိမိစိတ်လွတ်သွားရင်အဲ့ဒါပါပိပိတဗျကဲပါပိပိတဖြစ်နေရလားသင်္ကန်းပါယုံနဲ့ပါပိပိတဖြစ်မလားဖြစ်ပါဘူးအော်သင်္ကန်းကတော့ရဆိုင်သွားဝယ်ရပါတယ်တို့မှဟုတ်ပါဘူးအင်ဂျင်ပင်ပပဟင်ဟုတ်ကလားဗျ အဲ့တော့ဒီစိတ်ပပိစိတာဖြစ်နိုင်မှာမလားဖြစ်တိုင်းဘောအာယုံကမလွတ်မြောက်နိုင်ဘူးဟင်တခုမဟုတ်တခုတော့ညှိမှတင်တယ်တွေ့ညှိမှပဲမဟုတ်ဘူးလားဟုတ်ကလားဗျာအဲပါတိတိကဟောဘယ်လောက်ခဲရင်နော်အဲ့တော့ဒီလောက်ခဲရင်လို့ရှိရင်ပါတမတဝနာဆိုတဲ့သူတို့ကိုယ်တိုင်သစ္စာကိုကိုကိုယ်တိုင်မျက်မှောက်ပြုတယ်ဆိုတာမျက်စိအောက်ကိုယ်ွက်ထဲကမြင်တာကိုပြောတာဟင်ကိုကိုယ်တိုင်မြင်သူပြောရင်ခါခါနာနာမဖြစ်နိုင်ဘူးလားသူကိုယ်တိုင်သွားပူပြီးသားကိုဗျ ကိုတို့ဒီထဲမှာဟိုပလဲတွေဆိုရင်တော့တန်းကြောင်ပလဲတွေလည်းပါမှာပါဟိုအဲနယူးရောက်မြေပုံကသင်ဘူးသလားပထဝီဝင်မှာကပပထဝီဝင်လန်ဒန်ကသင်ဘူးတယ်မဟုတ်ဘူးလားမော်စကိုကမသင်ဘူးဘူးလားအဲ့တော့နေပုံနဲ့တင်ထားတာပဲဗျာနေရောက်ဘယ်ကနေပဲဘယ်ကနေပဲအင်းပြောမရဘူးလားသို့တော့ကိုယ်တိုင်သွားသူလောက်တိတိကျကျရှိမလားကြည့်ပါမလားဗျာကိုယ်တိုင်သွားသူကြတော့နေပုံမကြည့်တဲ့ဘယ်နာဖတ်ခွာဖတ်ခွာဖတ်ခွာအကုန်မသိနိုင်ဘူးလားဟုတ်ကလားဗျာ ဒါမို့ကိုယ်တိုင်တွေ့တဲ့ပုဂ္ဂိုလ်ဟောတဲ့တရားကြတာ၍တာ၍ခရင်ပြီဆိုတာဟင်ဟုတ်ကလားဗျာဟင်ကိုယ်တိုင်တွေ့ပုဂ္ဂိုလ်တရားဟောတဲ့တရားကိုသာသမာတဝနာသိဒုလပန်လို့ခေါ်တာဗျာတဘောပေါက်ကလားအဲ့တော့ဒီခွေရင်း၅မျိုးကဟောပြန်တယ်တော့ကြားပါပြီသိတယ်အဲ့တော့လူဘဝရောက်ပါရဲ့နဲ့သာသနာကြုံပါရဲ့နဲ့ဒီအခွင့်ဒီအခွင့်ရေးမယူပဲနဲ့လက်ကြည့်ပြမှာတို့တို့ဒါလည်းအပမာဒနေ့တိုင်းဟောတခြားတရားကိုတစ်ချိန်မှဟော ဟုတ်ကလားဘလောက်တို့တို့ဟိုတန်ဃာတော်တွေအများဆုံးပေါ့ဗျာဟင်သွန်ငါကြွားရလာရင်ခန္ဓာကုတိတိုက်မတက်မီမှာကြောက်ဖြာပေါ့တို့ခြိဖေးမဲ့ကြောက်ဖြာပေါ့ဗျာအဲ့ဒီဘောကိုခြိလွန်ရတော်မူတယ်အဲ့ဒီချိန်တန်ဃာတော်များကရေခဒုက္ခဖေဒုဖေဖေပေးတယ်အဲ့ဒီချိန်မှာဒီတုံးလပါး၅ပါးခေါ်တာလို့ဆိုတယ်ဗျာနေတိုင်းနေတိုင်းဘလောက်တုံးဆိုတော့ဟာတယ်16425ချိန်ခေါ်သွားတယ်ဟုတ်ကလားတခြားတရားကဘလောက်ဟောတော့ တဏှာတော့ဒီပုဂ္ဂိုလ်လိုက်လို့တပုတ်ခက်ထင်တယ်တစ်ချိန်မဲ့ထင်တယ်ဒုံလဘဘလောက်ဟောတော့16425ကျိန်ဒါဖရာဖရာဖရာတခါတော့ညီတော်အာနန္ဒာကဖရာနဲ့ဖွားဖက်တော်ထင်တယ်တို့တော့တက်တန်းသူက120နေသွားတယ်ကွယ်ဖရာတဲ့40ဘူးရှိတယ်ထင်တယ်အဲ့တော့ငါနောင်တော်ဘာအဓိကတာဟောသွားတယ်လို့သူညာနာဖြစ်ခဲ့ချင်းစဉ်းစားတယ်အဲ့တော့ဒီဒုံလဘကခဏခဏပြန်ဒါအရေးကြီးဆုံးဆိုသူ့နှစ်40လဲဒါပဲပေါ်တယ် အဲ့တော့16000ကပါမလားထထည့်အောင်သူဒီပေါင်းလေးပဲထဟောတာအဲ့တော့ဒါလည်းအပမာဒပဲမဟုတ်ဘူးလားအဲ့တော့သာသနာမှာအပမာဒဒီ၃မျိုးပဲထင်တယ်ကြည့်သေးလားဟေးဝေယဓမ္မသင်္ခါရအပမာဒကရဏဂုံအပမာဒဒုံနဘအပမာဒဟုတ်ကလားဗျာဒါ၃မျိုးပဲထင်တယ်အဲ့တော့တို့ဒီကပလဲတွေကတခါတလေအရေးကြီးသေးသွားဝယ်ရင် မုံရွာတိဝယ်ရတယ်ထင်တယ်မုံရွာမရမန်းလေးတော့ မားလေးမရှိရန်ကုန်လောက်တော့သွားတဲ့ခါကြရင်နောက်ကကြံရည်သူကဘယ်ဟာဖြစ်မမေ့နဲ့နော်မမှားဘူးလားဘယ်ဟာဘယ်ဟာမမေ့နဲ့မှားလားဘာလို့မှားတော့အရေးမကြီးလို့လားအရေးကြီးလို့လားဟုတ်ကလားဗျာဟင်ဟုတ်ကလားဗျာအရေးမကြီးလို့လည်းသူပါဗျာဟင်ဟင်အခုဖခင်ကတော့ဒီသုံးမယ်ဒီသုံးမယ်မှာလိုက်တာဘာဖြစ်လို့တော့ဟင်အဲ့တော့ဝယ်ခဲ့လားသူပလဲတွေကဝယ်လား တရေကြီးလို့ဘုရားကမှာသွားတယ်ဒီလုံးကိုမိတ်မနေနဲ့နော်ဝယ်ခဲ့လားဒီသုံးမယ်ဟင်ဟင်ဖိုးကဲလူမိမပါဗျာဘယ်ရောက်ဖိုးကဲကိုလို့ရှိပလာတော့ဘူးခါပါများတော့ကြောက်ပွားပြီနဲ့တူပါတယ်ဟင်ဟင်မနာခင်ကတော့ဥတော်အိုရံလုပ်တဲ့ဖိုးကဲဟင်ဟင်အဲ့တော့ဒီအပမာဒသုံးခုတည်းမှာဝေယဓမ္မရေးကြီးဆုံးတင်တယ်ဟဲ့ကိုပြက်နေတာကိုသိမှထင်တယ်ဟုတ်ကလားဟဲ့ကိုကိုကိုကိုအကောင်းပဲထင်နေရင် ကိုရတယ်ရတဲ့ခွင်ရောသူသွားယူမလားတုံကပါဟင်ပြီးတော့ဒီအပြက်ကလွတ်ပေနိုင်လားတို့ဒီတရဏဂုံသုံးပါပဲထင်တယ်အဲ့တော့ကိုကိုကိုဟိုအပြက်ကိုအပြက်မှမသိရင်အာကိုဖြစ်တဲ့တရဏဂုံကသူသွားဦးမလားအဲ့တော့ဒီသုံးခုတဲ့ဥသားပေးဆိုရင်ဘသူအရေးကြီးဆုံးလို့ဟိကိုကိုကိုအပြက်ကိုအပြက်မှသိဖို့ထင်တယ်ဟုတ်ကလားဝေယဓမ္မသင်္ခါရအရေးကြီးဆုံးဟုတ်ကလားဗျာဟင်ဝေယဓမ္မသင်္ခါရအရေးကြီးဆုံးဟုတ်ကလား အဲ့ဒီဝရဆိုတဲ့အရွယ်ကအချိန်ဆိုတဲ့သက်ကနဲ့ပြိုင်ပြေးနေတယ်ထင်တယ်အဲ့တော့တို့ဒီကနေ့ဘယ်နှစ်ရက်တုန်းလားလာသန်းဖက်နှစ်ရက်မဟုတ်ဘူးလားဟင်ဝါသိုဒုတိယဝါသိုလာသန်းဖက်နှစ်ရက်မနေ့6နိုင်ဆိုတဲ့အချိန်ဟာတစ်သက်ကမရှိဘယ်လောက်ရှိတယ်ဇက်က6နိုင်တည့်တယ်ဟာတစ်သက်ကမထင်ဟင်အရွယ်တာကောအဲ့ဒါနဲ့ရှင်ပြေးနေရင်အဲ့ဒီ6နိုင်ကအရွယ်ဟာခုဖြစ်နိုင်ရှိသေးလားဟုတ်ကလား အဲ့တော့အဲ့ဒီအချိန်ကိုညယူတာညာအဲ့ဒီတစ်စက္ကန့်ဟုတ်ကလား6နာရီရင်းတူရင်ည6နာရီပဲရတော့မနေ့6နာရီရတော့ဘူးတကယ်လို့မနေ့6နာရီယူကျင်ရင်လည်းလက်ဖြူမှာပဲဖြစ်တော့မယ်ဟုတ်ကလားဟင်ဟုတ်ကလားဗျာအဲ့တော့အချိန်ဘယ်လောက်တန်ဖို့ရှိတော့အဲ့တော့အချိန်နဲ့ကျင်ပြေးနေတဲ့အရွယ်တော်ဘယ်လောက်တန်ဖို့ရှိတော့ဟုတ်ကလားအဲ့တို့ ပျောက်သွားတဲ့ပစ္စည်းခိုးသွားတဲ့ပစ္စည်းအတိုက်ခံရတဲ့ပစ္စည်းရေထဲပါတဲ့ပစ္စည်းဒါကပြန်ရှာရတယ်ခုတို့ဟိုေဒုတိယဝါဒလာကခဏရဲ့6နာရီအရွယ်ကိုပြန်ချပါမ်းကြာပြန်ယူပြတလောက်ရည်ကြည့်တော့ဘာဖြစ်လို့တော့ဒါဟိုတီးနေလို့လားပြက်လိုက်နေလို့လားဟုတ်ကလားဒီအတွင်းကြီးကြီးလို့မသိတာထင်တယ်ဟဲ့တို့ကအပြင်ပြက်မှသိတာအတွင်းပြက်သိမှမသိတာဟုတ်ကလားဗျာ အဲ့တော့ဝေယဓမ္မသင်္ခါရကိုပြက်ထက်ကိုမြင်အောင်ကြည့်ပါဒါတင်ကြဟေးအဲကိုပြက်မှာလဲဟိုသူ့ဘေးလူဘေးပြက်နဲ့ကိုဟာကိုပြက်နှစ်ပြက်ရှိတယ်ထင်တယ်ကိုမမနေထိုးလို့ဒုံရိုင်းလို့သူများကပြောလို့ဆိုလို့ဒါသူ့ဘေးလူဘေးပြက်ထင်တယ်ကိုကိုကိုဓာတ်အတွင်းထဲမှာရှိတဲ့ဓာတ်ဓာတ်ချင်းတိုက်ခိုက်လို့ပြက်နေတဲ့ပြက်သူသိရောဟုတ်ကလားဗျာသင်တို့ကဒါကုန်းမှပြက်မှန်းသိတာဟုတ်ကွဒီမှာကိုကိုကိုအတွင်းကြီးအတွင်းပြက်ကိုဘယ်သူမှမသိဘူးအဲ့ဒါကိုသူ့တိုက်တဲ့တတိလား ထိုးတွင်းနဲ့အသိမှသာအဲ့ဒီအတွင်းချက်ကိုမြင်နိုင်တယ်ဟုတ်ကလားဗျာဟင်အဲ့တော့ဒီအပြက်ကိုသိနေရင်အာဟုတရားတို့ဘာရှိတော့ဟဲ့အဲ့တော့ကိုပြက်လို့အာဟုတော့ဘေးနာကကိုပြက်လို့အာဟုတရားမရှိတော့ဘေးနာကတော့သွားအာဟုတော့ဟောသူလည်းသက်ကနဲ့မိပြီးအချိန်နဲ့ရွယ်ဟာတန့်ပြေးနေတာထင်တယ်အဲ့ဒါအာဟုရင်ဟောသမီးအာဟုရင်ဟောအခုနေနေမရတဲ့အာဟုဒါရွာဦးဘုန်းကြီးအာဟုဆိုဘသူအာဟုမတော့ ဟုတ်ကလားဗျာအာကိုမရှိဘူးဟုတ်ကလားဗျာအဲ့တော့အာကိုမရှိဘူးအခုတို့လူဘဝနဲ့သာသနာကြုံတဲ့အချိန်ဟိုအာကိုရသိနိုင်တဲ့ခွင့်ရင်း၅မျိုးယူတဲ့နဲ့ထင်တယ်ပါပိတိတထင်အောင်ဟုတ်ကလားပါပိတိတဆိုလွတ်မြောက်ရေးပြောတာထင်တယ်ဟိဟိဟုတ်ကလားဟိုထင်ညက်မှာနှစ်ခုထင်တယ်ထင်ညက်လို့ပြောခါသူနဲ့ကြာနဲ့တွေ့တော့ဟိုသုံးနဲ့ခြူတာနဲ့နှစ်ခုထင်တယ်ငရုတ်တိမှာဟောဟိထင်ညက်ဆိုတာပညာလားပရမလား ဆိုတဲ့တတိကဟုတ်ကလားဒါလည်းဟိုသူကဟိုအရသာခဲမှုပြောရတာလေနင်းတဲ့အချိန်မှာဆိုသေးတာဘူးသူ့အလောင်းဆင်းရင်တွေ့မှာပါဟုတ်ကလားနန်းကြီးအနံ့တွေ့မှာမဟုတ်လားဟေးကင်ကြီးအနုကျန်းထင်တယ်ဟဲ့ဟင်ရောရှာနဲ့တို့ကြီးမှသူ့ရတာထင်တယ်အဲ့တော့ချိုရာနဲ့ထင်ရဲ့ရှိလို့ကြည့်ရင်ထင်ချိုရာလောက်စားပြီးထင်ရဲ့မပါအောင်စားရင်မလွတ်နိုင်ဘူးလားဟဲ့ခုပဲနဲ့တော့ဟင်ချိုရာလောက်စားတာလားထင်ရဲ့ပါဝါမျိုးတာလားဟင်ဟုတ်ကလား ဟောခင်ဗျမပါဘူးလားဗျာဟင်ဟင်ဟင်ဟွာလားဟိုဟင်ဟိုတို့ငပြောသည်မစားတတ်သေးတဲ့ကလေးကိုငပြောသည်မဲ့တလုံးပေးလို့ရှိရင်ဘယ်နဲ့တော့အသားအခွန်ခွာစားသလားအခွန်မစားဟုတ်ကလားဘာဖြစ်လို့တို့ဟုတ်ကလားဗျာဟင်ဟင်အဲ့တော့ဟိုအခွန်စားရင် ဟိုသူကဖန်တဲ့တတ်တယ်နဲ့ဟဲ့ဝန်းချုပ်လေချုပ်ကောင်းဖြစ်နိုင်ဘူးလားဟဲ့ကိုကိုကိုအန်တရရောဖြစ်နိုင်ဘူးလားဟဲ့အဲ့ဒါမသိတော့ခွန်ရောစားတယ်လူကြီးတွေကြတော့အခွန်စားရင်အန်တရကြီးတယ်မသိနိုင်ဘူးလားသိတော့လူကြီးကြတော့ဘယ်လိုစားတော့ဟုတ်ကလားကိုကိုရောတို့ထင်ရဆိုတဲ့ပညာကအသာလားခွန်လားချိုးတဲ့တတိကအသာလားခွန်လားအဲ့တော့ခုတို့ဟိုအသားရင်စားတာလားခွန်ရောစားတာလားတိုင်းစားကြပါလား ဟုတ်ကလားဒီဒိုင်းဝါလာဟိုဟိုအရွယ်ကတော့ကြီးလာတယ်စိတ်ကကလေးသိဆိုရင်တော့ဒါလူကြီးလေးတွေတင်တယ်လူကြီးကြီးတွေလားလူကြီးလေးတွေလားအပလဲမှာလူကြီးကြီးမရှိဘူးတဲ့ဗျာလူကြီးလေးတွေကြီးတွေတဲ့ဟုတ်လားဟင်နမသားရသေးဘူးတို့ဘာလို့ယုတ်ကလာဟို60ပါးဗျာ80ပါးဗျာ70ပါးဗျာစိတ်ကကလေးတိုင်းပဲထင်တယ်ကလေးကလည်းရောထင်ရဲ့ပါဆိုသူကထင်ရဲ့ရောကလေးကလည်းရောစားတာမဟုတ်လားတို့ကဟော လူကြီးကြီးလားလူကြီးလေးလားအမအင်းတိုင်းနောက်တို့လူကြီးလေးလို့ခေါ်မှာကျင်းနာလားဗျာညာဟောတော့အပြောမခံရင်ပြောလို့အောင်လို့ပေါ်ဗျာဟင်ဟုတ်ကလားဟဲ့အဲ့တော့တို့စားတတ်ပလားဟိဟင်အာဟုတ်ဟုတ်ပါတယ်ဗျာမစားတတ်သေးပါဘူးဟင်ပြီးတော့ကြည်ဟောကြည်တတ်ပလားကြည်ဟိုမှာထင်ရဆိုရင်လည်းတို့ညူတယ်ထင်ရဆိုညူတဲ့အကြောင်းတွေ့ပါထင်တယ်ထင်ရတွေ့လားအဖင်းတွေ့သလား အဲ့တော့ကြည့်တာနဲ့အခင်းကိုသွားပြီးတော့စိတ်ကရောက်သလားခင်းရသွားစိတ်ရောက်သလားဟုတ်ပါဘူးဗျနေတိုင်းကြည့်နေကြပြောတာပါဟင်အခင်းရကြီးဆိုဟင်အဖြူရဲ့မဲအဲ့လိုသိမရောက်ဘူးထင်ရကြီးရင်သိရောက်တာမဟုတ်ဘူးလားတိုင်းတို့ကြည်တတ်ပလားနားထောင်တတ်ပလားနန်းတတ်ပလားသာတတ်ပလားထိတတ်တွေးတတ်ပလားဒီလိုတို့တို့အနေတတ်သူတွေဖြစ်ပလားအဲအနေမတတ်ဘယ်လိုလုပ်သိတတ်မှာတော့အနေတတ်မှသိတတ်မှာပေါ့ ဟုတ်ကလားဗျာပပိစိတဒါပြောတာကျိုတာတော့ရထင်ရဆိုတဲ့ဆိုလွတ်တန်နေရဟုတ်ကလားဟင်ဟုတ်ကလားသူဟာရောထောင်တွက်ကြဘူးလားဘာပြောတာတော့ဖိုးရဲ့ထောင်တွက်ဟင်ထောင်ငါထွက်သူကိုပြောတာတယ်တို့ထောင်မရောက်ဘူးသူကိုထောင်တွက်လို့ပြောလို့ရသလားလောကုတ္တရာဆိုတယ်လောကီတွေကစိတ်လွတ်သွားတာပြောတာလောကုတ္တရာတွေလို့ပြီးကြရှိသလားကြည့်လား အဲ့တော့ဒီလောကီအာယုံခံစားရင်းမှတ်တာဒီကအစွဲလေးလွတ်သွားရင်ဒါလောကုတ္တဖြစ်မသွားဘူးလားခဲရင်တလားဗျာအေးအဲ့တော့ထောင်တွဲဆိုဒီမှာထောင်လဲကဟိုတရားသဖြင့်ဖြစ်စေနှိရေတွဲသိလို့ဖြစ်စေဖောက်လို့ဖြစ်စေကြော်လို့ဖြစ်စေထွက်နေသူရဲ့နာမည်မဟုတ်ဘူးလားအဲ့တော့လောကီအာယုံထောင်လဲခံစားရင်းမှတ်တာ ਨੇ ဒီကအစွဲလွတ်တာပပိပိတမဟုတ်ဘူးလားဟင်အဲ့ဒါလောကုတ္တမဟုတ်ဘူးလားဟင်ဟုတ်ကလားဗျာခုပဲနဲ့တော့တို့ဟာတွေကထောင်တွဲလားထောင်သားလား ဟင်ထင်းရကြိုက်တာထင်းရဘယ်နှခါရှိတော့စားတာဟင်တခါစားရင်အကြိုက်ကရော့သွားသလားတိုးလာသလားအဲ့ဒါကိုကိုဟာကိုကိုထောင်အုပ်နိုင်အောင်ဆင့်နေတာမဟုတ်ဘူးလားဟင်ဟင်ကြာတော့သားပါများသားပါများတော့ထောင်နိုင်ရငါဖယ်တောင်ရှိတာထင်းရနိုင်ရငါဘယ်လောက်ညင်နေတော့ဟင်ဟင်ထင်းရနိုင်ရဘယ်လောက်ညင်မတော့ဟုတ်ပါဟုတ်ပါဗလားဗျာအသက်နဲ့ညနေမှာပါဗျာဟင် ဒါရင်ကိုတစ်ချက်နာရံရှိတယ်လို့ချက်နာရံငါကောဝက်နာရံငါကောငါးနာရံနွားနာရံငါကောဟိုမုံငါထောင်က၄ဘက်ရှိတာတို့ပဲလည်းဖက်ထောင်နာရံရှိတော့ဟင်ဘယ်တော့ထွက်မှာတော့ဟင်ဟင်အဲ့တော့ဒီဘောကနေမှတ်ပြီးတော့တတိနဲ့ကြောရမှာထင်တယ်ဟုတ်ကလားအဲ့တော့တို့ကိုကိုကိုအာမကိုရမှသိနေပြီဟုတ်ကလားလားလူကြီးအာကိုတရားမရှိလို့နတ်ပြည်တက်တော့ လွန်မလာရဲ့အပြက်ကပြင်ထားတာမှလည်းပြတ်မှာပါဆိုမှအဲဓမ္မတိတက်မယ်ပြတ်မှာပဲခင်တိုင်းတို့အာကိုရှိပလားအာကိုမကြည့်ရင်တို့အာကိုတို့ရှားတော့မယ်ခင်ဟင်အဲ့တော့တရဏဂုံကလွယ်လို့အာကိုရှိသေးသလားဟုတ်ကလားဟင်ဟင်ဖရာပြီဟိုမသေးတယ်မျိုးလားသေးတယ်မျိုးလားဟဲ့ဖရာဘယ်တော့သေးတော့လို့ခုချိန်ထိဝင်လုံးမဟုတ်ဘူးလားကျင်တော်ဟောရမလားပြိဋိဘာသာနာဖရာဟိုရှိတုံးပဲ ဟင်ဟင်ဟင်ဖျားသေးဗလားဘယ်တော့သေးမှာတော့ကိုယ်နဲ့ကြိတ်ရှိသူခုချိန်ဒီတာဘုတ်ထေထဝေသင်းစဆိုအင်းရှိသူရှင်လေးလို့ခေါ်လို့ရတာပေါ့ဗျာဟင်နဲ့ကြိတ်ရှိသူကျိုးသေးဗလားဟုတ်ကလားဟိုဒီနာဝါသူကအိန္ဒိယဟောလို့ပေါ့ဗျာဒုတိဆိုတော့ဟိုချင်းဝင်ပဲနဲ့ညပွင့်ခဲ့တဲ့ဖျားတယ်သေးဗလားဟင်ဟိုငါသိတဲ့ဟောပါနာနာပါဘူးလားသေးဗလားဒါတိုင်းဖျားကသိမျိုးလားမသိမျိုးလား အဲ့တော့တို့တို့တင်ညူမှန်းသိနေအဲ့ဒီမတင်ညူအပူအောင်မထင်ဘာဖြစ်လို့တော့အဲသူကနေမင်းမသေးသေးတတိပြောလို့ရသလားမသေးတဲ့နီးပေးမှထင်တယ်ဟဲ့ဟုတ်ကလားသူတရားတော်ကသေဖို့ခိုင်းတဲ့တရားလားမသေးဖို့ခိုင်းတဲ့တရားလားဟင်အာသာတင်အမတန်ဒီသွားမှထင်တယ်ဟဲ့ဟုတ်ကလားအမတတကိုသွားမတရားမဟုတ်လားဟင်ပြီးတော့တို့ပရမတ္တသံဃာလို့ခေါ်တဲ့ပပိစိတအဖြစ်ဖြစ်တဲ့လွတ်မြောက်ရရသွားတဲ့သံဃာတွေကသေမလားဟဲ့အဲ့တော့ဒီမသေးသူဒီကို အာကိုပြီးသူ့နိခံလို့ရှိရင်တို့အာကိုရတဲ့ဟုတ်ကလားလုံလောက်တဲ့နေရာမရောက်နိုင်ဘူးလားဟင်အဲဒါဝေယဓမ္မကိုသဘောပေါက်မှအိတရဏကိုအပမာဒသွားမှဖြစ်နေဟဲ့ဝေယဓမ္မကိုသဘောပေါက်မှလည်းဟိုအခွင့်အရေး၅မျိုးကိုယူမှတင်တယ်ဟဲ့တုံးတစ်ပါးအခွင့်အရေး၅ခုတင်တယ်ဟဲ့ဟုတ်ကလားအဲ့တော့သာသနာမှာဒီအပမာဒ၃မျိုးကလွဲလို့အရေးကြီးတာပါရှိတော့ဟုတ်ကလားဗျာဟင်ကိုကိုကိုမသိအောင်ဟင် အသေးကလွတ်မြောက်အောင်ကဲတင်ရမယ်ထင်တယ်နာတစ်ခုမျိုးသေးတစ်ခုသူဟာကတောင်းမှထင်တယ်မောဟကတော့ဟိအဲ့တော့တို့အရင်အရင်ကလောဘတတ်လို့ပြီးခဲ့တဲ့အချိန်ဘောင်းဘယ်လောက်ရှိဘူးဒေါသတတ်လို့ကောမောဟတတ်လို့ကောကြံနဲ့ကြံနဲ့ကိရိတာတွေတတ်လို့ကောအဲ့တော့ဟိုလင်တတ်လို့မယားတတ်လို့ဓမြတတ်လို့တပုံတတ်လို့ရှိသလားဟင်လောဘယူပြီးတဲ့ဘဝလောဘကပြန်တတ်တာထင်တယ်ဟုတ်ကလား အဲ့တော့တို့ဟာတို့ပလဲတွေကကောပေးခြင်းတုံးပဲလားအာဟုတ်ပါမလားဗျာတို့ကတော့ပေးခြင်းတုံးထင်တာပါပဲဗျာဟင်ဟင်ဟင်ဟောတဲ့ပေးခြင်းတုံးပဲထင်တာပါပဲဗျာဟင်အသေးမသေးခြင်းရင်တော့ဟုတ်ကလားအပေလွတ်တဲ့နေရာကိုအာဟုရှာပြီးတို့လောက်ရလိမ့်မယ်ထင်တယ်ဟုတ်ကလားဗျာဒီလိုဆိုတို့ချုပ်လို့ရှိရင် တို့ပြုတဲ့ဟိုကုသိုလ်မှာ၃မျိုးထင်နော်ခွဲခဲ့တာကံကုသိုလ်လားဒါနနဲ့သီလကဘာလို့ရကံကုသိုလ်မဟုတ်ဘူးလားဟင်သူကဘယ်သူတောင်းယူတော့လူနဲ့နတ်ထံနဲ့ဟင်ပြီးတော့သူတမထဘာဝနာကဘာတော့ကံကုသိုလ်သူကဗြဟ္မဘုံပို့มาထင်တယ်ဟင်ပြီးတော့ဝိပဿနာဘာဝနာကမဲ့ညာဖုန်ညာနိဗ္ဗာန်ကိုသွားမဲ့အတွက်ညာကုသိုလ်ထင်တယ်အဲသူကအရိယဘုံသွားมาထင်တယ်ဟုတ်ကလားဟင်ဘုရားဖြစ်ယာနာဖြစ်တိသေတာဘုရားဖြစ်ဒီလိုထင်များ ဟုတ်မလားအဲ့တော့ဒီကုသိုလ်၃မျိုးလုပ်ဖို့လေဒီတရဏဂုံမပါဘဲနဲ့ရမလားတရဏဂုံမပါတဲ့ဒါနရေကိုယ်ပိုင်ဒါနဖြစ်နိုင်မလားတရဏဂုံမပါတဲ့သီလရောကိုယ်ပိုင်သီလဖြစ်နိုင်ပါမလားဟုတ်ကလားဗျာဟင်ပြီးတော့တရဏဂုံမပါဘဲနဲ့သမထတီဆောင်းလို့ရသလားတရဏဂုံမပါဘဲနဲ့ဝိပဿနာတီထောင်လို့ရောရသလားဟင်ပြီးတော့တရဏဂုံမပါဘဲနဲ့သိက္ခာစဉ်၃ဆင့်ကိုအဆင့်အဆင့်အဆင့် မင်းအောင်တော့ဘသူလုပ်လို့ရတယ်လေဒီလိုတို့သာသနာဘသူချုပ်မတော့ခေဟင်တိုင်းဒီတရဏကိုအပမာဒကဘလောက်ရေးကြည့်တယ်လေအရေးကြီးဆုံးထင်ဟင်မိမိကိုယ်တိုင်ဝရဓမ္မကလွတ်ဖို့လေလွတ်မြောက်ရေးလက်နဲ့ဒါပဲထင်တယ်ဟုတ်ကလားစစ်သားတယောက်စစ်တိုက်တယ်ဆိုတာလက်ကြည့်တိုက်သလားလက်နဲ့နဲ့လားအဲ့တော့လက်နဲ့နဲ့တောင်ထားပါတော့သူဗမာကိုင်းရင်တော့ကြည်တရင်းနေမှာပါပဲဟင် တို့ရှမ်းနေကြရင်တော့16များတို့ရှမ်းတောင်က16ဒေးကြီးတယ်ဟင်တို့ကတော့ကြီး3လေးထင်တယ်အဲ့တော့လက်နဲ့ကြီးကင်ပြီးကြီးသားမပါရင်တော့ဟင်တိုင်းပါတော့ပါတော့ခင်ရမလို့လက်နဲ့နဲ့ကြီးသားနှစ်ခုကင်မှသိစသားတိုက်လို့ရတယ်သူဘလောက်ပဲလေ့ကျင့်ထားတာသိရေးဘလောက်ပဲကျွမ်းကျင်ကျွမ်းကျင်လက်နဲ့နဲ့ခရံမိကြောက်မပါရင်သူတိုက်လို့ရပါမလားအဲ့တော့တို့ ဗရာဒုံလဘဘယ်တို့မှသာသနာတော်ယုံနေတာဖြစ်နေတော့ဒုံလဘဆိုတဲ့အခွင့်အရေးကိုရနိုင်ပြီထင်တယ်ဘုရုမာရဒုံလဘဆိုတဲ့ဘုရားသာသနာပွင့်နေတဲ့အချိန်ကဒီဒုံလဘလည်းရပြီထင်တယ်ဟင်ပြီးတော့မနုဿတဒုံလဘတို့ထားလည်းရနိုင်ပြီထင်တယ်ဟင်ဒုမယသေးတာပပိပိတပဲကြာတော့မယ်ထင်တယ်ဟင်ပပိပိတဒုံလဘရပါလားအဲ့တော့ပပိပိတဒုံလဘအဆင့်ကိုရောက်ဖို့ရဒီလက်နဲ့နဲ့တို့ရံသူနေရလိမ့်မယ်ထင်မလားတရဏဂုံနဲ့လေဟုတ်ကလားဗျာ အဲ့တော့အပမာဒတတိဟာလက်နဲ့တင်တယ်ဟုတ်ကလားဘာလို့လို့ဒီမလို့ဘုရားပြောတာတယ်ဟုတ်ကလားဟိုဘုရားကုံဟိုယူတော့ကတော့ဗုဒ္ဓံတရဏံကိပါမိပေါ့ဗျာပွားတော့ကုံတော်ကိုပါကြိုက်တာပေါ့ဟင်အဲယူတော့ကတန်လန္တရဏံကိပါမိတယ်မလားပွားတဲ့ကာလဂျာတန်ငါကုံကိုပါကြိုက်တာအဲ့ဒီဘုရားကုံတန်ငါကုံကလွဲလို့ကျန်နာမန္တမြဓမ္မန္တရဏံကိပါမိကြီးတယ် သွားသွားတယ်သွားတယ်မှသာသာတရားနှလုံးသွင်းဆင်းနေတာဓမ္မန္တရဏကိဖာမင်းမဟုတ်ဘူးလားသာသာတဲ့တတိလေးနဲ့မှတ်နေရင်အဲ့ဒါလည်းဓမ္မန္တရဏကိဖာမင်းမဟုတ်ဘူးလားဟုတ်ကလားဖယားနဲ့တန်ခါတောင်ဓမ္မဆိုတဲ့သဘောတတ်တည်တယ်ဝင်သွားတယ်ချုပ်တော့ဓမ္မတရဏကိုချုပ်တာတယ်ဟဲ့ဟင်တောင်ဖယားကပွင့်တော်မူတဲ့ကာလကြတော့စဉ်းစားဆိုပဲငါတဲ့တာသူတော်သူရှိသလားငါဒီတိုင်းနေလို့တော့မသိဘူးငါခရာကြာမဘဲဆိုပြီးခရာကြာတဲ့ အဲ့တော့သူ့တဲ့သိသူတော်သူရှိသေးလားဗျာငါတဲ့သိသူတော်သူတော့ရှိတော့ဘူးတဲ့ဟုတ်ကလားဒီလိုဆိုသူဟိုပုဂ္ဂိုလ်ဘက်ကတော့ဖះရှိသေးလားဟဲ့အဲဒီလိုဆိုရင်ငါဘာလို့ဖះဖြစ်ခဲ့တယ်လဲဆိုတော့တင်ရသူကိုယ်ွယ်လို့ထင်တယ်ဟဲ့ဟင်ဖះတယ်လို့ဖြစ်လို့ရသလားသူလည်းလက်နဲ့နဲ့ခင်ရမကြောက်ခင်ရတာပဲဟုတ်ကလားဗျာအဲ့တော့ငါဒီဒီတရားအားထုတ်လို့ဒီဖះဖြစ်ရောက်တယ်ငါအဲ့တော့တရားကိုယ်ွယ်မယ်ဆိုပြီးတော့သူ့ရဲ့၄၅ဝါကာလပါလုံးတရားကိုယ်ွယ်သွားကြတယ်ဗျာ ဟုတ်ကလားဒီလိုသူဘုရားဆိုတာဟောဓမ္မပဒနာကိစ္စတိုင်းဝင်မသွားဘူးလားသံဃာဆိုတာဟောအကုန်ထင်တယ်ဗျာအဲ့တော့တို့ဒီအပမာရပတိနဲ့ဟုတ်ကလားဒါလက်နဲ့ထင်တယ်ဓမ္မပဒနာကိစ္စမိဒါကြောဝါလာဒီပရိကြီးဖို့ဖြစ်တဲ့ကြီးတောင်းတင်တယ်ဟုတ်ကလားဟိဟင်ဒါလေးနဲ့တို့တွဲပြီးသားတော့ဟောသားမှုကြီးမရှိဘူးလားတယောက်တည်းသားလို့ရသလားဟုတ်ကလားရဘူးဗျဟိုစိတ်ကစားခြင်းနဲ့ကိုမပိုင်ပါ ဟင်ဟုတ်ကလားကိုကစားခြင်းနဲ့စိတ်ကအိပ်ကျော်နေရင်ကောနှစ်ယောက်ပေါင်းမှအမှုတမှုတမှုပေါ်တာထင်တယ်ဟဲ့ဟုတ်ကလားဗျာဟင်အဲ့တော့စားရင်စားမှုကြီးသိရမှာထင်တယ်စားတဲ့နေရာဟောစားတဲ့သဘောလေးမရှိဘူးလားတို့ဆိုကြပါဆိုငရုတ်ပြီးတို့ပလဲတွေငရုတ်ပြီးစားဘူးလားဟင်ငရုတ်ပြီးမှသူ့ရှိတဲ့မှတ်တတ်တဲ့ပတ်တီလေးဟာသဘောမဟုတ်ဘူးလားသူ့သဘောထင်ဟုတ်လားဒီလိုသဘောမဟုတ်ဘူးကွာ သူ့ရဲ့အထဲမှာရှိတဲ့ခုနကရေရောတာတဲ့တတိအဖြောင်ပြောတာတဲ့တတိလေးပြောတာမဟုတ်ဘူးလားဒီလိုပေါက်ဆိုးတယ်ကွာဆိုတော့ဟောသူ့ထဲမှာရှိနေတဲ့ဟိုဒုက္ခကိစ္စတွေတဲ့သဘောကိုပြောတာမဟုတ်ဘူးလားဟုတ်ကလားဗျာအဲ့တော့သဘောဆိုတာသူ့တတိလေးပြောတာထင်တယ်ဒါရင်ခင်ဗျမှာဟောခြူတဲ့တတိလေးကသဘောမဟုတ်ဘူးလားဒီငရုတ်ကြီးရဲ့ခြူတဲ့တတိဟိုတတ်တဲ့တတိလေးကဟောအဲဖရာကဓမ္မဓမ္မဆိုတာကိုဟိုမသိမှဆိုလို့ဓမ္မနိတ္တမိစီဝသဘာဝလို့ဖွဲ့ပြီးသား မင်းတို့ပြောပြောနဲ့ဓမ္မဆိုတာဟွာတဲ့နိတ္တတတ္တဝါခေါ်တာလည်းဟုတ်ဘူးကွာဟုတ်ကလားနိဇီဝအသက်အတ္တလိကျဝိညာဉ်ကဓာတ်ခေါ်တာလည်းမဟုတ်ဘူးသဘာဝသဘောလေးပြောတာဟင်ဟုတ်ကလားပေဂန်ကြီးရဲ့နောက်ဆုံးသိပြီးလူဒီကလေးပေါ်လာလို့လူသဘောတတ်ပြီလေးနဲ့ကာကမနမိဂတိနမိပေါ်မှာတို့ဒီလူဘဝရတာမဟုတ်လားဟုတ်လားလူဆိုတာရှိရလားသူ့သဘောတတ်တိကဖန်ဆင်းလိုက်တာလားသူ့သဘောတတ်တိသိကျင်တာမဟုတ်လား ဒါရင်ငရုတ်သီးမှာတော့ငရုတ်သီးသဘောတတိမရှိဘူးလားရှိပါပါအဲသဘောတတိရှိရင်ငရုတ်သီးစားရင်နဲ့ငရုတ်သီးတရားဘသူနာခဲ့တော့ငရုတ်သီးဓမ္မကတိကကမဟောလို့လားဟင်ဟင်ငရုတ်သီးကိုတော်ကြီးကမဟောလို့လားဗျာဟင်တို့ဟောတာနဲ့ငရုတ်သီးဟောတာဘသူကပိုတိကြတော့ဟင်အဲ့ဒီတိကြတဲ့ဟိုငရုတ်သီးဓမ္မကတိကဘယ်နှခါနာဘူးတော့ ဗျာကိုကဟေးကျုပ်ကဟောလို့တတ်သိရှိကြကျုပ်ကဟောလို့အဖြစ်အားကောင်းကြဗျာနဲ့ရှာထိတ်တို့တာနဲ့ဟောတော့တာထင်တယ်ဟေးရလားမယုတ်တိဟောတာဟေးမယုတ်တိဓမ္မဂတိကဟောတာရလားနှစ်ပြင်ကနောက်ဖေးသွားတာတောင်းလို့နှုတ်ဆက်သွားပါသေးချာအဝင်နေမဟုတ်ပါဘူးငါသွားမယ်တော့နှုတ်ဆက်သွားပါသေးတယ်ဟောပါတဗျာဟောလားဟောပါတယ်ဗျာနာလားဘာလို့မနာ ဟင်ဟောဗျာပြောတော့လေတရားနာကြည့်တယ်ပြောလေဓမ္မကတိကကနေတိုင်းနေတိုင်းကိုအိမ်တက်ကိုရှာပေါ်တက်ဟောသွားတာဘယ်လိုဥရှိတော့ကိုနော်မျက်လုံးတက်ဟောသွားတာကောနားတက်ဟောသွားတာကောနှာခေါင်းတက်ဟောသွားတာကောအင်္ဂါခြေလက်တက်ဟောသွားတာကောနာလားဘာဖြစ်လို့တော့ပြောတော့လေတရားနာကျင်တယ်လေပြောသေးတို့ဘေးကဟာသွားမှန့်ကြော်ဖိုးကဒဋ္ဌိဟောအဲ့တော့ငရုတ်သီးမှာငရုတ်သီး ကြိုက်ရင်ငရုတ်သီးသမုဒိယမရှိဘူးလားငရုတ်သီးသမုဒိယရှိရင်ငရုတ်သီးရှာရတဲ့ဒုက္ခထောင်းရထူရတဲ့ဒုက္ခသူ့ခွန်ပြီးဝါကြွေးရတဲ့ဒုက္ခမရှိဘူးလားဒါကမသားမီဖြစ်တဲ့ဒုက္ခတင်လိုက်ငရုတ်သီးလေးကြိုက်မိတဲ့အတွက်လေတခါသပြီးတညာလုံးတနေလုံးဝန်းနဲ့လွယ်ထားတဲ့ဒုက္ခမရှိဘူးလားဒါပြီးနာငါနန်စောရတော်နဲ့သွားပြီးဟိုသူ့ပြည့်စီသူ့ပြန်ပို့ရတာမရှိဘူးလားလူလူချင်းချီတာငားတာကအိမ် အိမ်မော်တက်တောင်းအိမ်မော်ပေးလိုက်လို့ရတယ်သူ့ပစ္စည်းချင်းငါတာတော့ဘယ်နဲ့တော့သူ့အွယ်ရာထိလိုက်ဖို့ပေးရတာတင်ရော့ရော့ရော့ရော့ရော့ဟုတ်ကလားဟင်ဟင်ဒီဒီအာဟာရဆိုတာဟိုဥရုကြောင့်ဖြစ်တာမဟုတ်ဘူးလားမြေပြီးကိုစုပ်ရဖြစ်တာမဟုတ်ဘူးလားအဲ့တော့ငရုတ်သီးတွေဒုတ်ပိုင်လာလားမြေပိုင်လာလားဟဲ့အဲ့တော့သူပိုင်ပစ္စည်းတော့သူ့တီသွားဖို့ရတာထင်တယ်လူလူချင်းကမှအိမ်ရှိတဲ့တောင်းအိမ်ရှိထိုင်ပေးလိုက်ရပြီဟင်ဟင်မြေပစ္စည်းသူပြန်တောင်းတော့ဘယ်နဲ့တော့လိုက်ဖို့ပါဗျာနှခုံးကြီးကိုရှုပ်ဘူးလို့ထင်ဟင် ဟောမဟောဘူးလားငရုတ်သီးကအဲ့တော့ငရုတ်သီးလေးတစ်ခုစားခြင်းနဲ့သမုဒယကြောင့်ငရုတ်သီးဒုက္ခဘယ်လောက်ကြီးတယ်လဲဒီလိုဆိုထင်ရကြိုက်သူထင်ရဒုက္ခကောလက်ဖက်ကြိုက်သူကောဖေးလေးကြိုက်သူကောအဲ့တို့မှအဲ့လိုအကြိုက်ပေါင်းဘယ်လောက်ရှိတုံးဟင်အင်းမကြိုက်တဲ့ကြိုက်တယ်တော့ဘေးတဲ့တောင်ဖြတ်မသွားရဘူးထင်မှာဟိုဟာမြင်လဲကြိုက်ဒီဟာမြင်လဲလိုချင်နဲ့ဘေးတဲ့တောင်ဖြတ်သွားရဘူးလေသူပါဟင်အဲ့တော့အဲ့ဒီကြိုက်တော့ဒုက္ခကဘယ်လောက်ကြီးတုံး ဟင်ဒါတော့ငရုတ်တိတစ်ခုပြောတာပေါ့လေဘာလို့ကြိုက်တော့သူအတွင်းသဘောမသိလို့ထင်တယ်ဘာလို့မသိတော့အစရင်ရထားတာထုတ်ထိလိုက်သလားမလိုက်ပါဘူးငရုတ်တိဒီစဤပြီးပြီထင်တယ်ဘယ်လိုစတုံးထုံးအောင်လိုက်ဖူးပြီမလားမလိုက်ပါဘူးဟုတ်ကလားဟိအဲ့တော့အပြင်လောက်ကြည့်ရင်အပြင်အကြောင်းတော့သိတော့ငင်းနေတာမှလည်းများအစမှာရလို့ငင်းနေတာထင်ရချိုတာနဲ့ရထားတာထင်တယ် ထုံးထိလိုက်သလားဘယ်နှဘယ်ခါကလိုက်ဘူးတော့ငရုတ်တီရောဘယ်နှခါလိုက်ဘူးတော့အဲ့တော့တို့အစတွေရထားတော့အပေါ်ရန်ကြောတော့သိမှာပေါ့အတွင်းထိသိမလားဟုတ်ကလားအဲ့တော့သူဖြက်လို့ကိုပြက်နေတာကိုအကောင်းထင်ပြီးငရုတ်တီကောင်းဟေးဟုတ်လားဟင်အဲ့တော့ငရုတ်တီဖြက်လို့တို့ရှာတော့ပြက်မနေဘူးလားတို့ဝါလို့ငရုတ်တီကောမပြက်ဘူးလားဟဲ့ဒီလိုဆိုလောကီအာယုံမှာနာနှစ်ဖက်ပြက်ပြီးမှကောင်းရတာတစ်ဖက်တည်းပြက်ရှိသလားဟုတ်ကလား ဟုတ်ကလားတို့တရားလုံးတစ်လုံးဆိုပါဆိုပလာစတိနဲ့ထုတ်ထားတယ်ရှားပေါ်တင်ချိုလာဟိဘာဖြစ်လို့တော့သူမှမပြက်ထားဟုတ်ကလားဟင်အဲ့တော့ပလာစတိကြီးဖွင့်လိုက်ဗျာရှားပေါ်တင်လိုက်ဘယ်လိုနေတော့ဘာဖြစ်လို့တော့သူပြက်သွားပြီဟင်အဲ့တော့လောကီအာယုံမှလည်းများနှစ်ဦးနှစ်ဖက်ပြည့်စည်ပြီးမှဟုတ်ကလားဟင်ကောင်းရတာထင်တယ်ဟဲ့အဲ့တော့ပြက်လို့ကောင်းတာကိုဘယ်လိုလို့ကောင်းပြောမလဲဟင်ငါပြီးပုတ်တယ်ကောင်းဆိုလို့ ရှင်းရတကလုံးကပါတယ်ငပိဘုတ်ဆိုတော့အပုတ်ဆိုတော့ကောင်းလားဟင်ငပိဘုတ်ဆိုနောက်ကစကားကပါတယ်တော့တေကောင်းဟင်အဲ့တော့ရှင်းစကားနောက်စကားညီလားခုလည်းငရုတ်တိပြက်နေတာကြီးတေကောင်းဆိုတော့ညီလားအဲ့တော့သူပြက်ကိုပြဲအဲ့တော့သူတိပိတပင်ဒါနဲ့ခုတ်ကိုဓာခုတ်လို့တိပင်လဲသွားတာလူတိုင်းသိတယ်ဟုတ်ကလားတိပင်ပြန်ခုတ်ထားကြလို့ဓာတုံးတာဘသူကြည့်တော့တိပင်ကတော့ပြန်မခုတ်ဘူးတဲ့လား ဟင်ဟင်ဓာခုတ်လို့ခင်ဗျားတို့တစ်ပင်ပြထားတာလူတိုင်းကြည့်နေကြတာတစ်တိတ်ခုတ်ထားရလို့ဓာတုံးတာဘသူသိတော့နှစ်ဖက်ပြက်ထားဗျာဟုတ်ကလားဒီလိုဆိုငရုတ်တိပြက်ထားတာသိတာငရုတ်တိဖြက်ခဲ့လို့ဒုတ်ပြက်ထားတာဘသူသိတော့ဒီလိုဆိုငရုတ်တိဒုက္ခဘယ်လောက်ကြီးတော့ဟဲ့ဟင်အဲ့တော့ငရုတ်တိတမှုရိယာကြောင့်ငရုတ်တိဒုက္ခမရှိဘူးလားဒီလိုဆိုစားတဲ့နေရာလေးဓမ္မတရဏဂုံနဲ့ဒီငရုတ်တိအာယုံနဲ့လူဖြစ်လူအာယုံသုံးရင်းနဲ့ တတိတင်ပြီးငရုတ်တိမက်ကပွားရင်ငရုတ်တိနေတော့တာမဆိုင်နိုင်ဘူးလားဆိုင်ငရုတ်တိမှာသစ္စာလေးပါမရှိဘူးလားဟင်ဘယ်သွားကြမလို့ဒီသစ္စာပြင်ပြီးတော့မှကြည့်နေတာပဲဟုတ်ကလားအဲ့တော့ဒီဝါတာကိုပဲဝါတယ်ဝါတယ်နဲ့အဆက်မပြတ်မှတ်နေရင်ငါပါသေးလားဟဲ့ငရုတ်တိဆိုတဲ့သူကပါသေးလားဟဲ့ငါလည်းပါဘူးသူလည်းပါဒီထဲကပပင်စာကမလွတ်နိုင်ဘူးလားဘာတရားမှမရခြင်းနဲ့ငရုတ်ပြီးဆွဲတော့လွတ်သွားပြီဟုတ်ကလားဟင် ဟုတ်ကလားဗျာဟိုခွင်းလုံးကျုံမဟုတ်တောင်အာမခံနဲ့တော့ညီခွင်းရသွားတယ်ဟုတ်ကလားဟဲ့သဘောပေါက်ကလားဒီလိုဆိုငရုတ်သီးသားတော့ဟောဟင်ငရုတ်သီးရဲ့ပတ်တဲ့သဘောလေးကိုတတိလေးနဲ့တင်းပြီးမက်ကသစ္စာနဲ့ပွားနေရင်သားရမယ်ကိစ္စကောမပြီးဘူးလားငရုတ်သီးရဲ့သဘောဆိုတဲ့တရားကိုကောမသိနိုင်ဘူးလားဟင်ဒီလိုဆိုထောင်ထွက်ဆိုတာပါတော့ထောင်ကထွက်တာပြောတာမဟုတ်ဘူးလားလောကုတ္တရာဆိုတာကော အဲငရုတ်တိလောကီအပြက်ကနေသိလွတ်သွားတာထင်တယ်ဒါပပိပိတမဟုတ်လားအဲအဲ့ဒီပပိပိတလို့ချင်းရင်ဒီတရဏဂုံပွားမှာပဲမဟုတ်လားသဘောပေါက်သလားဗျာဟင်ဟင်အဲ့တော့ငရုတ်တိတရားနာနိုင်ပါမလားဗျာဟင်အနာနိုင်မှုနဲ့တူပါဗျာဟင်အဲ့တော့တို့တော့လာပါရိတ်သားသွားပါပါသလားဗျာပါပါဦးဗျာအဲ့တော့အကျွေးမထားပါနဲ့ဟုတ်ကလားကိလေသာကတို့သံမင်မုတ်ဖိတ်လိုဟာမျိုး မုတ်စိတ်ကလေးလည်းတူသေးဆိုလက်တတ်တာမွေးမနေနဲ့ရှည်ထွက်လာဟုတ်ကလားဗျာကိလေသာကောသေးတယ်ဟဲ့လို့ဟင်တူထားရေးဘယ်နဲ့တော့ရှည်ထွက်မလာနိုင်ဘူးလားဟင်အဲ့တော့ခေးလိတ်တနာနဲ့မယားတနာလင်းတနာဘယ်ဟာကကြီးတော့ဟာဟုတ်ကလားဟင်ဟုတ်ကလားဘူးဟင်ဟင်ဟုတ်ကလားဘူးရဲ့ ဩဒါပြင်အဖိုးဟွာပေါ့မရတနာက1500ထင်တယ်ဒီလိုဆိုဆေးလိတ်တနာ3000လောက်ထားလိုက်ကြတယ်ဘယ်လောက်ထားမလို့ခင်းဖို့ဟင်အဖိုးမေးလို့ရဘူးဗျာဟောဗျာတဲ့ဖိုးဆေးလိတ်တနာကြီးအဖိုးကကြီးတဲ့တနာ3000ရှိတာပေါ့ဟင်ဟိုမရတနာလင်းတနာက1500မဟုတ်ဘူးလားဟင် ဟုတ်လားမရနဲ့ကဟိုလင်းနဲ့ကတညာလည်းပြနိုင်တယ်တလားလည်းပြနိုင်တယ်တစ်သလုံးလည်းပြနိုင်တယ်ဖေးလေးကပြတယ်ပြီးတော့မလင်းနဲ့မရနဲ့ကဖရာသားကြောင်းတဲ့ညီချင်းမညီမဖေးလေးကအိတ်ထဲမှာဖရာသားကြောင်းတဲ့လည်းပါတယ်ဟင်ဟိုတိုင်း3000လောက်ထားသူဟိုလုံးတော့ဘူးဗျာဟင်ဟင်အဲ့တော့ကဲဖေးလေးဒီဒါသေးတော့သေးသေးလေးဆိုပြီးလက်ခံထားတော့ကြီးလာတာမဟုတ်ဘူးလားဟုတ်ကလားဗျာ အဲ့တော့သေးသေးလေးရယ်လို့ပဲကြည့်လေတာမှထားနဲ့ဟုတ်ကလားပြီးတော့အကျွေးမထားပါနဲ့အိမ်မာတဲ့ဖြစ်တဲ့အမှုအိမ်မာထဲမှာပြီးအောင်ဖြစ်ခဲ့ပါမိဘကြောင့်လည်းဖြစ်တယ်မို့မိဘကြောင့်လည်းပြီးအောင်ပြရမှာတင်လေဟဲ့ဒီတိုင်းပဲအိတ်ခမ်းနဲ့ဖြစ်တယ်မို့အိတ်ခမ်းနဲ့မှပြီးအောင်ဖြစ်ခဲ့အိတ်ရှိကံကအိတ်ရှိကံပြီးအောင်ဖြစ်ခဲ့သွားသွားရင်ကိစ္စသွားမှုအိတ်သွားရင်လည်းပြီးအောင်ဖြစ်ခဲ့ဟုတ်ကလားသားရာသားရင်လည်းပြီးအောင်ဖြစ်ခဲ့ညနေ9နာရီမှဘုရားကြီးကနေတမန်သာထုတ်မနေနဲ့ ဟင်ညနေ9နာရီခရီးရှိရနေတမန်သာထုတ်တော့မနက်ကမှုတွေကလာသလားဟင်ဟင်ညနေ9နာရီမှယုံချင်းနေတော့အိမ်နာတဲ့ဖြစ်ခဲ့တဲ့အမှုကလာမလားအဲဒီမှာဖြစ်တဲ့အမှုဒီမှာပြီးအောင်ဖြစ်ခဲ့ဟုတ်ကလားဗျာဟင်ဘာလို့အမှုကိုဒီလောက်ထိရက်ချန်ထားကြလဲဟုတ်ကလားတူကည9နာရီဖျားရှိကြမှာယုံချင်းလုတ်တာထင်တယ်အဲသုံးလားတရေခံဟင်အဲ့တော့မျက်ွယ်သေးတံပြီးတော့သေရောတယ်လား ဟင်အမှုပေါ်လို့ဖရာကြီးကနေမျက်ွယ်သေးတာမေးတာမဟုတ်ဘူးလားအိမ်နာရဲကအမှုကြီးကိုဟင်ဟင်မိဘဘုံတို့ကြောင့်လားဖို့မှုကြီးကိုဟိုကည9နာရီကြာမှတေတံပြီးတော့မျက်ပွင့်မဖြစ်နိုင်ဘူးလားဒီလိုဆိုမသေးသေးပါမလားအေးအဲ့တော့ဒီမှာဖြစ်တဲ့မှုဒီကိုပြီးအောင်ဖြစ်သဘောပေါက်ပြီဟင်ဟင်အဲ့တော့ဒါနမှုပြုလဲဒီဒါနမှုဆိုတာမရှိနိုင်ဘူးလားဒါကောင်းမှုလားသို့မှုလား ဘာဖြစ်လို့တော့သူတစ်ပါးစိတ်ချမ်းသာကိုချမ်းသာကိုလည်းစိတ်ချမ်းသာကိုချမ်းသာသူတစ်ပါးလည်းပြည့်စုံဗန္တန္တရာအကျိုးရှိကိုလည်းပြည့်စုံဗန္တန္တရာအကျိုးရှိလို့ဒါကောင်းမှုဒါလည်းမှုပေါ်တာမဟုတ်ဘူးလားမကောင်းမှုခုနတာချင်းဖြတ်ချင်းဒါမကောင်းမှုတင်တယ်မကောင်းမှုကတော့သူလည်းကိုယ်စီရဲ့စိတ်ဖြစ်ကိုယ်လည်းစိတ်ဖြစ်ကိုယ်စီရဲ့မဟုတ်ဘူးလားသူလည်းပြစ္ဆုတ်ပန်တန္တရာအကျိုးမဲ့ကိုယ်လည်းပြစ္ဆုတ်ပန်တန္တရာအကျိုးမဲ့ဖြစ်တဲ့အတွက်ဒါမကောင်းမှုထင်တယ်အဲ့တော့မကောင်းမှုလည်းအမှုပဲမဟုတ်ဘူးလားကောင်းမှုဖြစ်ဖြစ်မကောင်းမှုဖြစ်ဖြစ်အမှုပေါ်ရင်သိရမှာထုံတောင်းမဲမဟုတ်ဘူးလား ဟုတ်ကလားဗျာဒီလိုဆိုဒါနာမှုပြုတော့ဟင်သိရမှာပဲထင်တယ်အဲ့တော့တို့မသိကောင်းတဲ့အမှုရှိသေးလားဟဲ့ကျိုးလွန်တဲ့အမှုမှန်တယ်များအကုန်သိရတော့မှထင်တယ်ဟုတ်ကလားဗျာတရားယုံငါဘယ်မှုလက်မခံဘူးလို့ရှိသလားသွားတိုင်းသင်စင်မှာပဲဟုတ်ကလားဗျာတို့လည်းပဲဖရာသားတော်သမီးတော်ဆိုရင်နေ့မျက်ပြင်နှလုံးပွင့်ခြင်းကမိတ်ခြင်းတွင်အပမာရတတိကတရားသူကြီးထင်တယ်ဟင်တို့ဟာလည်းပြောရင်တော့ လက်နဲ့ထင်တယ်ဟိတရဏဂုံကတို့ခေယမိကြောက်ထင်မဟိပုတ်ကလားဗျာတို့မဟုတ်တို့တရားနဲ့ပြောရင်တော့တရားသူကြီးလည်းဆိုဥပဒေထင်တယ်ဟိပုတ်ကလားဗျာတို့ဒါနဲ့သိရမယ်မျက်စိနှလုံးပွင့်ခြင်းကမိတ်ခြင်းအတွင်းပုတ်ကလားအဲ့တော့တို့ဘုရားလက်ထက်နဲ့ပြောကြပါစို့တာဝတိပြည်ဒါတော့လူတိုင်းကြားဘူးနော်အဲပါရီဖွင့်ရတာတော့တဂရေလိုလည်းဖွင့်တယ်ဆယ်ဂရေလိုလည်းဖွင့်ပါတယ်ဟင်အဲ့တော့တို့ ဒီကနေတွေးကြည့်ရတာပေါ့2500ကျော်ကိစ္စတော့တို့မှသိနိုင်တော့ပဲဒဂရီဆိုရင်တော့သူ့မြို့ပေါ်လောက်ရှိလိမ့်မယ်ထင်တယ်ဆယ်ဂရီဆိုရင်တပြည်လုံးပြောတာဖြစ်လိမ့်မယ်ထင်တယ်ချစ်ခစ်ကတို့လိုမြန်မာပြည်ရှိတာမဟုတ်ပဲရန်ကုန်ကအုပ်ချုပ်တော့ရန်ကုန်ပြည်ခေါ်ခေါ်တာဟုတ်တာဝတိပြည်ဆိုတာတာဝတိမြို့ကအုပ်ချုပ်တာမဟုတ်ဘူးလားဟုတ်ကလားသူ့မြို့နဲ့ဆိုရင်တော့ဒဂရီဖြစ်မှာပေါ့ဒဂရီဆိုတာ10တန်းလားဟင်ဟုတ်ကလားဒဂရီဆိုတာ10တန်းအဲ့ဒီ10တန်းမှာ7တန်းလောက်ကအရိယာကြီးတယ် တာဝတိဟင်အနည်းဆုံး7နှစ်73နှစ်သာသမီဆိုသောတာပန်ဖြစ်နေပြီဟုတ်ကလားဗျတို့ဝိတာကာတော့ဆို9နှစ်ထင်ဗျဟုတ်ကလား9နှစ်လို့သာပြောရတာတို့တဲ့သူကရုပ်တစိတ်တကြီးမထင်ဘူးအဲ့ဒီခေတ်တုန်းက6000ခေတ်ကိုဗျ6000ခေတ်ဆိုတော့9နှစ်ဆိုရင်ကို4000တွာလောက်တော့ရှိတော့ပြီဟုတ်ကလားတို့ရုပ်တကြီးကအဲ့လောက်ကြီးတော့ညာစိတ်ဓာတ်ကညာငါကောင်းတာပေါ့ဗျ ဒီလောက်ကြည့်ရင်နှလုံးသွေးရတော့အာမကောင်းဘူးလားအဲ့ဒါနှလုံးသွေးမိနေတဲ့အသိဉာဏ်ကမကောင်းဘူးလားတောင်းတို့ခုနှစ်နှစ်သမီးရပုတ္တပန်ဖြစ်တာအဲ့တော့တာဝတိပြည်သူတည်တာကြည့်တဲ့တဂရီထဲမှာတဲ့စိတ်ကတိကအရိယာဖြစ်တယ်ဟင်တဂရီကတို့ခေါ်တော့ပါပေါ့ဗျာဝိပဿနာဉာဏ်ဆယ်ဆင့်ရောက်လို့တို့သင်္ခါရုပ္ပခဏ်ဉာဏ်ရောက်တဲ့ပုဂ္ဂိုလ်ကတရဏပုထုသင်တယ်ဟဲ့အဲ့ဒါတရဏကိုတည်တဲ့ပုဂ္ဂိုလ်လို့ပြောတာဟုတ်ကလားဗျာအဲ့ဒါတဂရီရှိတဲ့ဘာသာကြားတဂရီရှိတဲ့ဟုတ်ကလား အဲ့တော့သူအရိယာကဘယ်လောက်တယ်တုန်းကဟိရှစ်တန်းလည်းပြောလို့ရတယ်တပြီလုံးနဲ့ဆိုရှစ်ကလေးပေါ့ဟုတ်ကလားဗျာရှစ်တန်းအဲ့တော့တို့ဟာနဲ့ပြောရင်တော့80ရာခိုင်နှုန်းလားဗျာမှန်ပါဗျာဟိတရားလေး80ရာခိုင်နှုန်းတင်လိုက်အဲ့လောက်ရှိတယ်ကြည့်တော့ဘာဖြစ်လို့ဒီလိုဖြစ်တယ်လဲဆိုတရားကလွယ်လုံးလို့တဲ့တာဝတိပြည်သူပြည်သားတွေကတို့လိုဟိုရဟန်းဝတ်တလားဟောဖူးဟိခြေကမိမယောက်ျားရဟန်းရှိတာဟုတ်ဗျာ အဲရလည်းဝပေါ့ဟုတ်တယ်ဥပုပ်ရဲ့ရှင်စောင့်တော့စောင့်မှုဘာလို့တော့ကိုလှုပ်တာကိုမှတ်တာအဲ့ဒါတရားပဲထင်တယ်ဓမင်းချက်တဲ့ကလမကလည်းတို့ဘာလို့ကိုလှုပ်တာမှမများစိတ်ကဥဆောင်နေတယ်ဟင်ဟိုဆံရွေးခြင်းနဲ့ရွေးတယ်ဖေးခြင်းနဲ့ဖေးတယ်အကုန်လုံးအမှတ်မလုပ်ဘူးဒီလိုတဲ့ကစိတ်ပြီးချေရောက်နောက်ပြန်ဖြစ်သေးလားဟိပြနိုင်သေးလားဟိဘဝိသဝါလာနိုင်သေးလားဟိငါပါနိုင်သေးလားဟိသူပါနိုင်သေးလားဒီလိုဆိုအရင်အရင်တိုင်မရနိုင်ဘူးလား အေးဒါထမင်းချက်တဲ့ကလမဟာလေသူထမင်းချက်တာဒီကမ္မထမ်းဖြစ်သွားတယ်ထင်တယ်သူလည်းချက်မှုကြီးကိုဗျအမှုပေါ်နာမဟုတ်ဘူးလားဟေးမယုတ်တိထောင်းတဲ့ကလမကလည်းအမှန်နေတယ်ဗျရေထန်းတဲ့ကလာကလည်းအမှန်နေတယ်ဗျဟေးတို့ဈေးရောင်းတဲ့ကလာကလည်းအမှန်နေတယ်ဗျဟေးဟိုတို့ဟိုတော့ဆိုတော့အထွေရဲ့နေမှာပေါ့ဗျအဲ့ဒါလည်းကျိန်တို့ရင်တို့လို့ဂျိုးဆွဲဆွဲလို့အမှန်နေတယ်ဗျထုံမမဗျာမိချချဗျာပြီးဟုတ်ကလား ဒီလိုဆိုတရားထိုင်နေလို့အလုတ်ပြက်တယ်ပေါ့ပြောဦးမလားဟင်ပြောကျင်သေးလားမအားသေးလို့ကောဟင်ကိုပြင်းတာဘာနဲ့မှဟောမလုံးနဲ့ဟုတ်ကလားဟုတ်ကလားဟိသူတို့ကအဲ့ဒါပဲအဲ့တော့တာဝတိပြည်ကထုံသံတဲ့ဗျမနဲ့မှာဆွမ်းညနေဖီမီပန်းနေကြတာဝတိထုံဟင် ဟင်တာဝတိပြည်သူပြည်သားကအဲ့လိုတို့ကံကုသိုလ်ကမလုပ်ဘူးလားကံကုသိုလ်လုပ်တယ်လို့ကံကျိုးပေးတယ်ကမခံစားဘူးလားဝိတာခါမခုနှစ်နှစ်သမီးကမင်းမယူဘူးလားအရွယ်ရောက်ယူတာပါပဲဟင်အနာတပိန်ကသောတာပန်ဖြစ်လို့မရကွာသလားကွာပေါင်းကြကံကျိုးပေးတယ်ခံစားပါဗျာတို့တော့တို့ကထောင်တွက်တွေဖြစ်နေပြီတဲ့ဟဲ့ထောင်သားလားထောင်တွက်လားထောင်တွက်တွေပပိစိတသူတို့ရသွားပြီဒီခွင့်ကြီးကိုဟုတ်ကလားယာဟင်အဲ့တော့တာဝတိ နဲ့ဇေတဝန်ကျောင်းကဇေတဝန်ကျောင်းကတာဝတိမြို့ရဲ့တောင်ဘက်ပနေတောက်နင်းနေရွံ့နေလို့ဆိုတယ်အဲ့ဒီမှာရှိဟိုတောအုပ်ကြီးနဲ့အုပ်ချခိတ်နေအောင်ဟုတ်လားလူသူနဲ့ဝေးအောင်လို့ရမနဲ့ကြတော့အာယုံဆုံးချက်ရင်ရောအမှတ်လွတ်သလားဟဲ့ဟင်သူချက်မှုဆိုတော့အမှုကြီးဖြစ်နာတယ်အဲ့ဒီမှာလည်းတရားခံနှစ်ယောက်ထင်တယ်ချက်ချင်းဖိတ်နဲ့ချက်ဖိတ်ထင်တယ်ဟဲ့အဲ့ဒီကနေသွားလဲအမှန်တယ်အဲ့ဒီအာယုံသွားဆုံးဖို့အမှန်တယ်မနဲ့တော့ဘုရားကအနုမောဒနာတော့ပဲခေါ်ပါ ဟုတ်ကလားဗျာဒါပြီးပြန်လာကိုအိမ်လုတ်တယ်မလုတ်ဘူးလားဗျာလုတ်တာပဲတို့လိုပါပဲဟင်တို့လိုပဲသူတို့လည်းအိမ်တော်သားမွေးရှိရင်အိမ်တော်သားမွေးမှုတွေမလုတ်ပါဘူးလားလုတ်ပါတယ်ဗျာဒီတရားအားထုတ်လို့အိမ်မပြစ်ခဲ့ရပါဘူးစိတ်ချပါအာမခံပါတယ်ဟင်ဟင်ကျင်းလို့အိမ်ကခွင့်ရင်ထွက်မှာပါဟုတ်ကလားဗျဝိဒါကနာသွင်းလို့မထွက်ပါဘူးအနာဂံဖြစ်တဲ့စိတ်တတူကြွဲတို့ဟာတကအာလဝကတို့တောင်ထွက်သလား ဟိတုဒုက္ခနဲ့ပြောရင်ဟိုလေဒီဆရာတော်ဘုရားကြီးရဲ့တပည့်ရအနာဂတ်ဆရာတကြီးထွာရန်ကုန်တစ်ဖက်ကဒလပြောပွဲလေးရအနာဂတ်မဟုတ်ဘူးလားသူမိမတော်ကြံဘုံချီပါဗျာအဲ့ဒါအိမ်ပေါ်နေရင်နဲ့ဟုတ်ကလားမောင်လိုနှမလိုနဲ့လောက်ကင်ကျွေးနေကြတာမဟုတ်ဘူးလားဟင်အဲ့တော့အနာဂတ်ဖြစ်လို့အိမ်ကထွက်တော်ရှိသလားငါအနာဂတ်ဖြစ်လို့နေအိမ်ကဖင်းနေရှိသလားမသိရပါဘူးတာဝန်ယူပါတယ်စိတ်ချလက်ချလုပ်ပါဟုတ်ကလားဗျာအေးအဲ့လိုသူတို့အမှတ်နဲ့နေ့တစ်နေ့လုံး ညနေကြတော့ဖိမိပန်းတယ်နော်တာဝတိတီကတို့ပါမိုးကောင်ရှိရှာတို့ဗျဟင်တို့ဒေတာနဲ့တူမဲ့ထင်တယ်အဲ့တော့ညနေကြတော့တောက်ရေးနဲ့တန်းတောက်ရေးသုံးရင်နဲ့တန်းသုံးရေးချိုးရင်နဲ့တန်းချိုးရေးဟုတ်ကလားဟင်အထမ်းနဲ့လေးတဲ့ပုဂ္ဂိုလ်ကအထမ်းနဲ့အရွက်နဲ့လေးတဲ့ပုဂ္ဂိုလ်ကအရွက်နဲ့ကလေးကကလေးနဲ့တန်းယုံဟုတ်ကလားဗျာဖရာတောက်တော်ရေးသုံးဖို့ဖေးဖို့ရေးချိုးဖို့ ရဟန္တာရှင်သခင်လေးမပါဘူးလားဗျအဲ့ဒါဒီနေညနေသွားဗျဟုတ်ကလားဒီည9နာရီဟာ9ရက်သားသမီးတွေတရားဟောတဲ့ချိန်ဟုတ်ကလားအဲ့တော့အဲ့ဒီချိန်ဆိုတော့ဖះကူဖူးကျင်တာဒီတိုင်းဖူးလို့မြင်မာတော့မလားဟင်ဟာမြင်နိုင်တော့ဘူးဟုတ်ကလားဗျာဟောတော့ဖះရှင်ရဲ့ရောင်ကြီးတော်ကလာရောင်လို့ဆိုတော့တို့အားရပါရဖူးလို့ရပါမလားမရပါဘူး နေ့လို့ဖူးလို့ရပါမလားအဲ့တော့အလင်းရောင်တိုင်နေထွန်းရတယ်ဟုတ်ကလားထွန်းတဲ့နေရာဖရားရဲ့တောင်းကထွန်းရခြေတဲ့တဲ့ကထွန်းတော့သူ့မျက်လုံးကြီးမစူးချဘူးလားတို့ခြေတဲ့တဲ့ထွန်းတော့ကောခံနိုင်မမလားအဲနီနီထွန်းတော့ကောမပူနိုင်ဘူးလားအဲ့တော့နီလည်းမနီစီနဲ့ဖရားရဲ့ဟိုပါပေါ့ပုံတော်ကိုမြင်ပါအောင်ပေါ့တောင်းကထွန်းရအဲ့ဒီတုန်းကတော့ကမြင်သားတွေပေါ့လေဟင်ဖျောင်းနဲ့လှုပ်တဲ့ဟာတွေပေါ့လေဟင် အဲ့ဒါတွေထွန်းရတယ်အဲ့တော့မိပူဇော်တာဖျားပူလားတို့ပူလားအခုပူဇော်တာကြတော့ဟင်ဖျားဖျောင်းလိုက်တဲ့တိုင်းနဲ့ပြစ်ထားခဲ့ရောဖျားကဖျောင်းတိုင်းတဲ့တိုင်းနဲ့ထိုင်ရမလို့ထားမလို့ဟင်ဟင်ဖူလားဖျောင်းလိုက်တဲ့တိုင်းကိုအောင်ဘယ်လိုဟာတွေတို့များဟင်ဝိတာကအတုလိုက်တာဝိတာကအစ်ဖြစ်ခဲ့လားတချောင်းငင်တချောင်းငင်မယ်နှချောင်းငင်မဖြစ်နိုင်ဘူးအတုဟာအတုပဲအတုဖြစ်နိုင်ဟင် ဟိုကတော့ဖူးကျင်လို့ပြီးတော့ပန်းနေပါဘူးလားတုခေတုံကတော့နတ်တဖြူတို့ကရမတို့မွေးတွေကောင်းပါဘူးလားဟင်အဲ့ဒါလေဖယားကျင်တဲ့တို့ပရိသတ်နဲ့က9000တောင်လောက်กว่าတဲ့မနီမဝေးပြီးတော့လေးထက်ကလည်းမနေရဘူးကိုယ်နဲ့သူ့စီရောက်သွားမှာပေါ့လေးအောက်ကနေရဟုတ်ကလားနောက်ကလည်းမနေရဘူးလှဲ့မပြောဘူးတို့ဘေးကလည်းမနေဘူးစောင်းမပြောဘူးဟုတ်ကလားလေအောက်ကလည်းဖြစ်ရမယ်တောင်လည်းကြတဲ့နေရာ စိတ်တဲ့ရာဆိုတော့ကောမျက်နှာပြောင်းတက်ရမကြောက်ဘူးလားအင်းဒါမို့အဲမလီအပ်တဲ့ရချောပါလှုပ်ရအဲ့ဒီအောက်ကနေရတယ်အဲ့တော့ဒီလောက်ပရိသတ်ကြီးများတာအထက်အောင်ရွေးလို့ရမှာလားလေယာကဒီကနေ့မနေ့ဘယ်ဟာငါတိုက်မဟေ့လို့ချိန်ထားသလားသူတိုက်ချင်ရာကတိုက်မှာပေါ့အဲ့တော့တို့ပရိသတ်ရဲ့အငြိကြီးတွေကဘုရားနှခေါင်းတော့မရောက်နိုင်ဘူးလားအဲ့တော့ပရိသတ်နဲ့ဘုရားကြောင့်ပန်းနေမွေးနာနာရှိတဲ့ပန်းနေချထားရတယ်ဟင်အဲပန်းကတော့ဘုရားဖို့လားတို့ဖို့လား ခရီးကပန်းပန်လို့လားဗျာဟင်ခရီးပန်းကြိုက်လို့လားဗျာတို့ကြရောမဲဟင်ခရီးကငါပန်းကြိုက်တယ်ဟေးဘယ်ပန်းလေးယူခဲ့လို့ပါသလားတို့အညစ်အကြေးတွေသူ့တင်ရောက်သွားအခါတော့မဖြစ်နိုင်ဘူးလားဒါတော့ထုံးစံတိုင်းမလုတ်ပါနဲ့ကိုကိုယ်တိုင်သဘောပေါက်ပါတာဝတိပြည်သူပြည်သားတွေလုတ်တာလေဟုတ်ကလားဟင်အဲ့တော့ခုနှစ်နာရီကြာတော့အိမ်မှာတရားဟောတော်မူတယ် အဲ့ဒီတရားနာပြီးတငေကုံသူတို့လုတ်ခဲ့တာတွေပြန်တင်ပြတာပါတော့ဟိုထုံမြောက်လိုက်တော့ဟင်ထုံမြောက်တာနဲ့ထုံချတာဒီလက်မှာအတွင်းကြောပြင်ကြောလှုပ်ရှားမှုတူးမလားအတွင်းကြောလှုပ်အပြင်ကြောလှုပ်ရှားမှုမတူသလိုခန္ဓာဖြစ်ပျက်ကတူးမလားဟင်အမြောက်တဲ့အချားတဲ့အပြောချင်းတူးသလားအပြောချင်းမတူရင်သဘောချင်းကတူမလားသဘောအသိတရားမဟုတ်ဘူးလားအပြောအဲအပြောအသိပညာမဟုတ်ဘူးလားဟုတ်ကလားဗျာအဲ့ဒါပဲတင်ပြတာပဲဟိုတို့ထမင်းအိုး ဟိုချက်သူကလည်းသူလောက်တာပဲတင်ကြမှာမဟုတ်ဘူးလားအဲ့ဒါတရားပဲမဟုတ်ဘူးလားအဲ့တော့ဒါကဒီလိုသူပဲလို့မှသမီးဒီလိုသူပဲလို့မှဆိုအာယုန်လေးတဲ့ပေးတာလေဒါနဲ့ပြန်သွားတာပဲဟဲ့ညာအေးဟာမဝင်မချင်းအမှတ်နဲ့အိပ်ပြောသွားအိတ်ထာတော့အမှတ်နဲ့အိပ်ပြောသွားနို့ထာနဲ့အမှတ်ကန်ရဲ့ထင်တယ်ဒါတာဝိသိပြည်သူပြည်သားတွေလောက်တာဟင်ဒီနည်းနဲ့သောတာပန်ဖြစ်တာဒီနည်းနဲ့ပဂါရကံဖြစ်တာဒီနည်းနဲ့အနာကံဖြစ်တာကဲဗျာကဲ တရဏဂုံပြခဲ့ဟိတာဝတိပြည်သူပြည်သားတွေတုံးသွားတာပဲနဲ့တော့သူတို့လည်းဒီလက်နဲ့ပဲထင်တယ်လက်နဲ့ကတော့ပဲနဲ့တော့တို့လည်းတို့အခုရှိတဲ့လက်နဲ့နဲ့ဖရာလက်ထက်ကလက်နဲ့ဘာကွာတော့အကုန်လုံးကတော့ရံသူသေးသေးနိုင်တဲ့လက်နဲ့ကြီးတယ်မဟုတ်ဘူးလားဟုတ်ကလားဗျာအဲ့တော့တို့ဟောဒီတရဏဂုံလက်နဲ့မရှိဘူးလားဟိအဲ့တော့တို့ဟောဒီတရဏဂုံလက်နဲ့ကိုဒီလိုရံသူကို တိုက်ခိုက်ဖို့တားဖြတ်ဖို့တို့ဘယ်နှခါကင်ပြီးသုံးပြီးပြီတော့ဟင်သမင်းစားတော့ဟောလက်နဲ့ကြီးချိန်ပြီးစားသလားဘေးချစားသလားဟုတ်ကလားဟင်သွားတော့ဟောလက်နဲ့ကြီးဇောက်ထိုးလွယ်သွားသလားအသင်ချိန်သွားသလားဟုတ်ကလားဒီလိုတို့တိုက်တိုင်းအောင်ဖြစ်မလားသုံးပန့်ဖြစ်မလားခုဘယ်နဲ့တော့ပလဲတွေကတိုက်တိုင်းအောင်နေလားသုံးပန့်နေလား ဟောဗျာဗလဲမှာသုံးပန်းနေများတယ်လို့ပြောမှာတို့ကတော့ဟုတ်ကလားဗျာဒါတာဝတိတီသူဒီသာထုံးစာသဘောပေါက်ပလားသူတို့လည်းဒီတရဏဂုံမဲ့မဟုတ်ဘူးလားဟုတ်ကလားဗျာဒါနဲ့တော့တာပါဒါနဲ့တခါတာဒါနဲ့အနာဟုတ်ကလားဟိစိတ်ဓာတ်သူကျွဲတို့ဟာတကအာလောကတို့ဒါအနာကဖြစ်နေတယ်ဟဲ့မရှိဘူးလားဗျပြီးတော့ဟိုအနာတပင်းရဲ့သမီးသုမနာဒေဝီဆိုတာတခါတခါဆင့်နဲ့တည်သွားတေကာနေကြသူ့ဖေကိုမောင်လေးလို့ခေါ်သွား အဲ့တော့သူ့ဖေကတော့ဒါအာယုံမရဲဆိုတော့ငွေကြီးချက်မှနဲ့ဖေကဆိုတော့မဟုတ်ဘူးလူနဲ့ဆိုရင်တော့နာပင်ကဖေးထင်တယ်သူမနာဒေဝီကသမိထင်တယ်အရိယာဆင်းတယ်ပြောတော့ဟိုကတကားတကားလေသူ့ဖေကသောတာပန်လေအဲ့ဒါကြောင့်မောင်လေးခေါ်တာဆိုတာဟုတ်ကလားဗျာဓာတိတရဏဂုံသုံးတာပဲမဟုတ်ဘူးလားဟင်အဲ့တော့တို့ဖရာလက်ထက်တုန်းကအဲတို့အဲ့ဒီတိုင်းပဲညကိုဆောင်ရွက်တယ်ဟုတ်ကလားဗျာအဲ့တော့9နာရီဟာ ဒါခုနှစ်ရသားသမီးတွေတရားနာတဲ့အချိန်မဟုတ်ဘူးလားအခုကောတို့ခုနှစ်နာရီကြာညကြာဟင်ကျောင်းနေကျောင်းတွေကတန်ဃာတော်တွေကသူ့ဝင်နေရတယ်ဖရာတရားဟောတဲ့အချိန်များဟိုဖရာအာယုံပြုတယ်ဆိုရင်ပါလူပါများဆိုជីဗီတွေအုံမောင်းနေမခောက်ဘူးလားဗျအဲ့တော့ဘာထလုံးလိုက်တော့ဩဘုံကတာရုခေါ်ဖို့ခောက်ထားလားဟင် 9နာရီဖျားလက်တဲ့တုန်းက9နာရီထိုးဖျားပြီးသွားတယ်လို့တို့လည်းဖျားအာယုံပြုဖို့ဗျမနေ့၄နာရီကြတော့တခါเจ้าကအုံမောင်းလေးကြီးဗီလေးမခောက်ဘူးလားခောက်တော့ဘာလို့တော့ဘာလို့တော့ဆိုမေးလို့ရဘူးဟင်ဘာလို့ဗျာဟောဗျာလုံးမပါဗျာဟင်ဟောတို့ဓမ္မကြီးတွေဘာပြောတော့ဟောတော့ဆွန့်ကျက်တုံးခောက်ပြီဆိုထမင်းအိုးကြီးကောက်ကိုင်းတာထင်တယ်ဟင် တို့ပလဲတော်ပြောရင်တော့ဟောပြထွန်းထွက်တုံးကြီးကိုဟင်ထုံထတိုင်းခံမဟုတ်ဘူးလားဘာလို့ဘာမှမလုပ်ရမှာတော့ဟင်မဟုတ်ဘူးဖခင်ရှင်45ပါလုံးအဲသူရတာလဲအနာဝရဏညာသမ္ဗုဒ္ဓညာအာတဝခရညာကကတုံလာပြီနေ၄နာရီမဟုတ်ဘူးလားပြီးတော့ကျွတ်ထိုက်တဲ့ပုဂ္ဂိုလ်ဒီကနေ့ဘသူကျွတ်ထိုက်တယ်လဲကိုသမ္ဗုဒ္ဓညာတော်ကြီးနဲ့ဖြန့်ကြည့်တာလဲဒီ၄နာရီမဟုတ်ဘူးလားအဲ့တော့ဒီချိန်လေးညတရားထိုင်လိုက်ရင် ဟိုတို့ဝေနေရတယ်ပါလူပါညာဆိုတန်ဃာတော်တရားလှမ်းအချက်ပေးထားဗျဟင်ဖခင်အာယုံပြုတဲ့အချိန်တို့ထထိုင်ရင်တို့ကမပါနိုင်ဘူးလားဟင်ပါလူပါညာဆိုတန်ဃာတော်တရားအချက်ပေးတော့ပါလို့တော့ဘာမှမလုပ်ဘူးလားဟင်ဟင်အဲ့တော့အုံမောင်းခောက်လဲညောင်းတာပဲဖတ်တင်မှာပါဟင်ဟုတ်ကလားဗျဒါဖခင်လက်ထက်ကသာဝတိပြည်သူပြည်သားတွေရဲ့ထုံးစား မနဲ့မှာဆွမ်းဆိုတော့အဲမနဲ့ကြတော့တို့ဟိုဆွမ်းမလောင်မူလားဗျအာယုံကြတော့ဆွမ်းပိုးဗျနေကြတော့ဆွမ်းလောင်ဗျတို့ကတော့မနဲ့ကြတော့ဆွမ်းတော့မကပ်ဘူးလားဗျကတော့ဆွမ်းတော်ကွက်ကဘယ်လောက်ကြီးတော့ဟောဗျာပြောဗျာဓမ္မကြီးတွေကသိသိပါဗျာဟုတ်တယ်အာဟုတ်ကြတယ်ဘုရားဟင် အဲ့တော့တို့ကျောင်းဖုန်းကြီးကိုအဲ့ဒီလိုဖက်ကလေးနဲ့ပြင်ကရင်ကျောင်းဖုန်းကြီးကတာရုခေါ်မလားဗျဟင်ကျောင်းဖုန်းကြီးကိုအဖိုးအဲ့လိုဟာလေးနဲ့ကမဲဗျဟင်ကလာကျောင်းဖုန်းကြီးကြတော့ဖះကြတော့ဟင်ဟိုမပြောမဆိုတဲ့ဖះကြလှုပ်ချင်တယ်လို့လှုပ်ပြထားဟိုဖုန်းကြီးကြတော့ပြောမှကြောက်တော့ဟုတ်ကလားဘယ်မတော်ဘူးဗျဟင်ဟင်ဘယ်မတော်ဘူးဗျအဲ့တော့ ဖျားသွန်းတော်ကတာနဲ့ကိုသမီးလေးတွေမိလေးတွေကစားခွက်နဲ့ဘသူကကြီးတော့ဟင်ဟာဒါရင်ဖျားမိနဲ့တဒန်းနဲ့ထားတာပေါ့ဗျာတောက်တော်ရေခွက်ကခေါ်ဗျာဟင်အဖိုးပြောပါဦးဗျာဟုတ်တယ်မဟုတ်ဘူးလားတောက်တော်ရေခွက်ကခေါ်ဗျာဟုတ်ကလားဟင်တခါကြီးတွေတောက်တော့ခေါ်ဗျာအာဟင် မမတန်ဃာတော်တွေကြွလာတော့အဲ့လိုပကလေးနဲ့ကတ်ထားပဲမဟုတ်ဘူးလားဟာပြောမဲ့ခါကြတော့ကြည်သာမဟုတ်ဘုရားကဘာမှမပြောသိခံတော့သိခံတယ်လို့လုပ်ပြတာကြည်သာဟင်တို့ဟာတတိပဲလုံနေတယ်တာဝတိထုံးတာတော့တုတော့တုတာပဲဟုတ်ကလားရုပ်တုတာရှိတယ်စေရနာတုပါလားဟဲ့ဟင်တခါတည်းဖရာသွန်းတော့ကတဲ့တောက်တော်ရေးချမ်းပါတယ်သွန်းပါတယ်လက်ဖေးခွဲကော လက်တော့ဘဝကောတိုင်းစားပြီးဖရာကဘယ်လိုလုံးမတို့ဟောတန်ဃာတော်ကြီးကြွလာတော့ကောလက်သေးွက်မပေးဘူးပေါ့ဟင်လက်တော့ဘဝကောဟောဗျာဖရာကဘာလို့မလုပ်ထားတော့ဟင်ဟင်ဟင်မေးလို့ရဘူးဗျာဟင်အဲ့တော့တို့က တစ်သားဆိုတစ်သားလောက်တင်စေတနာထားနေတယ်စက္ကူကြောက်ဆိုစက္ကူကြောက်လောက်စေတနာထားတာထင်တယ်မှန်ပါဗျာဒီတစ်သားကိုအာယုံပြုပြီးဖျားစီတီရောက်အောင်ဖို့ရင်ဖျားစီတုံးကလိုရပါတယ်လုတ်တဲ့နေရာလဲဖျားစီတုံးကဖျားရိုးသေးတယ်လို့လုတ်ပေးသမ်းပါတာတာဝတိထုံတာနေလိုက်သူခိုးတာမဟုတ်ဘူးလားဟုတ်ကလားအဲ့တော့တို့ရုပ်တုတွေတော့ခိုးပြီးစိတ်တုဖြစ်တဲ့တဏီကုံအပမာဒတတိနဲ့တရဏဂုံပွားပြီးတို့ခုနပဲပပိစိတအဆင့်ကိုသာဝတိပြည်သူတွေ ခုတို့တို့ခုနဘယ်လောက်တုံးညဟင်จิตတန်းလားဗျာจิตတန်းရောက်တယ်လို့တို့ပလဲတွေဟောစိတ်တူဟောခိုးရလားခိုးကြပါဗျာဟုတ်ကလားဗျာဟင်အဲ့တော့တို့ဒီတရဏဂုံဆိုတဲ့အပမာဒတတိမတုံးတော့တို့ရုပ်စာသားတဲ့အတွက်ယုတ်ကတော့နေတိုင်းရုပ်စာထည့်တယ်ထင်တယ်ဓမင်းနေဟင်းနေဟင် မထဲတဲ့နေရှိသလားရှိပါဘူးအဲ့တော့ရုပ်သာသားတဲ့အတွက်ရုပ်ကတော့ပြင်30ပါးပြ20ပါးပြ30ပါးပြ50ပြ60ပြနဲ့ရုပ်တိတ်ကြီးမလားဘူးလားရှိပါဘူးစိတ်သာဖြစ်တဲ့တတိကိုဘယ်နှခါကျွေးပြီးပြီလဲစိတ်သာဟင်စိတ်သာကျွေးပြီးပြီလားဟောဗျာဒီလိုဆိုယုတ်ကတော့60ရှိပြီစိတ်သာကမကျွေးသေးတော့စိတ်သာကစိတ်ကကြီးလာပလားကြီးပါပါဒါရင်လူကြီးယုတ်နဲ့ဟုတ်လားကလေးစိတ်ထင်တယ် ကလေးတို့ကဟောကြိုက်တာတွေ့မလို့ခြင်းဘူးလားမကြိုက်တော့မကြိုက်တာတွေ့တော့မမုန်းဘူးလားခုလူကြီးဖြစ်တော့ဟောကြိုက်တာတွေ့မလို့ခြင်းဘူးလားဟင်မကြိုက်တာတွေ့တော့မမုန်းဘူးလားစိတ်ပြောင်းမလားဒါဖြစ်လို့စိတ်မကြီးတာတော့ဟင်ဟုတ်ကလားဗျာဟင်စိတ်သာကြွေးရလားဗျာစိတ်ကြီးထွားခြင်းရင်တတိကြွေးမှကြီးထွားမှာပေါ့ဟင်ဟင်သဘောပေါက်ကလား အဲ့တော့တို့ပေးတာပေးတယ်ကွလူကြီးရုပ်နဲ့ကလေးစိတ်နဲ့ပေးရမယ်အဲ့တော့ခုရှိတဲ့ဖူးတွေလည်းဖိုးကလေးကြီးတွေနဲ့ဖွားကလေးကြီးတွေများမှာပါဟင်ဟင်အဖိုးကြီးဖွားကြီးလားဖိုးကလေးကြီးဖွားကလေးကြီးလားဖိုးကလေးကြီးတွေများပါဗျာဟုတ်ကလားအင်းဒါရင်ပလဲမှာဖိုးကြီးမရှိဘူးဖိုးကလေးကြီးရှိတာပဲလို့ပြောမှာဗျာဟင်ဟင်လုံတော့ဘူးဗျာဟင်သဘောပေါက်ကြပြီ အဲ့တော့တို့ဒီအင်းပပိစိတဆိုတဲ့ဟိုငါဘွဲကလွတ်မှာကဟိုသောတာပန်ကျမ်းပါထင်တယ်ဟိဟင်းကြိုက်ဆွဲချစ်ဆွဲမုံဆွဲကဆိုတခါတခါနာကထင်တယ်မတိဆွဲကလွတ်ဖို့ဆိုတာညာနာကျမ်းပါထင်တယ်ဟိအဲ့ဒီပပိစိတဖြစ်ဖို့ဒီတရဏဂုံအာကိုရမှာထင်တယ်ဟိအဲ့တော့ဒီတရဏဂုံအာကိုလို့ဒီနေရာရောက်သွားရင်တို့ပြက်ဖို့ရှိတို့ဝရဓမ္မကော အာမခံခြင်းမရနိုင်ဘူးလား ပြီးတော့လူဘဝနဲ့သာသနာကြုံတော့ရတတ်တဲ့အခွင့်အရေးဒုလဘဟောမရနိုင်ဘူးလားဒီလိုဆိုအပမာဒသုံးခုလုံးမပြည့်စုံဘူးလားဟင်အဲ့တော့တို့ဟောရတာဒါကိုနားထောင်ကောင်းအောင်ဟောတာမဟုတ်ပါဘူးဖရာသားတော်ပါသမီးတော်ပါလို့အမိခံထားရင်ဒီတိုင်းလောက်ရမှာထင်တယ်ဟုတ်ကလားဗျာဖရာနဲ့ရိယာကအောက်သွားတာလားထည့်သွားတာလားဒီတို့ဖရာသားတော်ပါဆို သေကတိခင်မင်ဖိတ်နဲ့သိရင်ပြိတ္တာထင်တယ်ဟိငရေရဟိသေကတိမတိသိမေမျောသိနဲ့ဆိုရင်တရိษาထင်တယ်ဗျအဲ့တော့ဖျားသားလည်းပြောသေးအောက်လည်းသွားသေးဆိုဖျားရွှေမျိုးဖြစ်နိုင်ပါမလားဖျားသမီးတော်လည်းပြောသေးအောက်လည်းသွားသေးဆိုဖျားရွှေမျိုးဖြစ်နိုင်ပါမလားဟိအဲ့တော့ဖျားသားတော်လို့အမိခံနိုင်အောင်ရေတင်းတင်းပြောနိုင်အောင်လုပ်နိုင်ပါမလားကုတို့ပြောတာတော့ဟင် ပြည့်တော်ကျုပ်ကဖရာသားပါတပြည့်တော်မှကျမကဖရာသမီးပါလို့ရေရတင်းတင်းပြောနိုင်အောင်လောက်တတ်ဖို့ကိုပြောတာတင်တယ်ဟဲ့ဒီငါရဲ့ပြောတာလေတို့ဒီကနေ့တော့နှခမ်းကုတ်ပဲတင်တယ်ဟဲ့ဟင်ပြောဖို့တို့တာဝန်လုပ်ဖို့တို့တရားဓမ္မတွေတာဝန်ပြီးတော့မအားလို့လို့တို့ပေးတဲ့နေ့မှာမအားလို့နိပါဒလားဟဲ့ပါဘူးနော်ဟုတ်ကလားမတတ်နိုင်လို့ကော ဒီတတိလုံးလေးကြိုင်တာလေအလုံးပြတ်မှဆိုလို့ကပြောကျင်သေးလားဟုတ်ကလားအလုံးမပြတ်တဲ့နီးပေးပြီးပြီပဲတာဝတိပြည်တယ်ဒီလိုနည်းနဲ့လုတ်သွားလို့ဒီလိုဖြစ်သွားတာမဟုတ်ဘူးလားတို့လည်းဒီလိုနည်းနဲ့လုတ်ရင်ဒီလိုမဖြစ်နိုင်ဘူးလားအေးအဲ့ဒါလေးသဘောပေါက်ဗျာဒီနေ့နောက်ဆုံးထား၍၅ရက်လုံးလုံးစောင့်တည်ခဲ့ကြရတော့သီလကုသိုလ်စေတနာယနေ့နောက်ဆုံးထား၍ ငါရဲ့လုံးလုံးလှူဒန်းခဲ့ကြရသောဒါနကုသိုလ်စေတနာယနေ့နောက်ဆုံးထား၍ငါရဲ့လုံးလုံးနာကြခဲ့ရသောတတ္တမတဝနာကုသိုလ်ကံစေတနာဤသုံးချက်သောကုသိုလ်သုံးချက်သောစေတနာတို့ကြောင့်ဤနေ့ဤရဲ့ဤချင်းဤခါမသာ၍အာယု၅ပါးတကား၅ပေါက်သူ့နေရာတကားပေါက်ဒုက္ခသူဝင်ရောက်လာတိုင်းအပမာရတတိတိဟုသော ဓာလည်းနဲ့ကြီးဖြင့်တခါတည်းရွယ်ဓာတလဲကြပြီထောင်ထားချာနာပြီးအာယုနောက်ကကပါဠိဘာသာရှိတဲ့ပညာပညာနောက်ကကပါဠိဘာသာရှိတဲ့ကြိုက်တယ်မကြိုက်ဘူးအစရှိတော့ကိလေသာတို့ကိုဖိတာတုတ်တင်နိုင်ရပြီလေငါသူတစ်ပါးယောက်ျားမိန်းမမရှိ နာယုတရားနှစ်ပါးသာရှိဤဟုအရှိကို အရှိအတိုင်းပြည့်မြင်ပြီးတကားလားဝိပဿနာဉာဏ်ဉာဏ်ပါရမှာဘာဝနာမရဉာဏ်ကိုကူပြောင်း၍ ဘာဝနာမရညာရင်ဘာယာမမညာဘုံညာတို့ကူပြောင်း၍တစ်ဆင့်နဲ့တစ်ဆင့်မြင့်တဲ့မြင့်အောင်ကျင့်ဆောင်ကြိုးစားပွားများနိုင်ကြပြီတကားလားဘုရားပိစေကဗုဒ္ဓယဟန္တာတို့သာသာယာဖြစ်သောနိဗ္ဗာန်တို့ရောက်ရာရောက်ကြောင်းဖြစ်သောဘောဓိ၅မျိုးတို့တွင်မိမိတို့နှစ်သက်သောဘောဓိစုဖြင့်နိဗ္ဗာန်သို့ဝင်ပါနိုင်ကြပါစေ။